မြတ်စွာဘုရားအထဲရက်တယ်ဆိုတော့သုံးမအဲသုံးမသုံးတင်ရက်အဲအထဲမရောက်ဘူးဆိုတော့သုံးမသုံးတင်ရက်နဲ့စပြီးတော့အထဲရက်ပုံလို့ပေါ့လေအဲဒါဒုတိယဇန်ပါပေါ့အဲရက်ပုံပြောတော့ပါလားဉာဏ်ဉာဏ်လိုက်ဆိုရင် သမသနာဉာဏ်ပိုင်းအတိပထမဇံသူထင်ရှားပါတယ်ဒုတိယပြဉာဏ်အမှုပိုင်းမှာဒုတိယဇံသူကသင်ရှားပါတယ်ဒုတိယပြဉာဏ်အမှုပိုင်းရောက်လာတဲ့အခါကျတော့ဒီတိဒုက္ခဧကဂရာဆိုတာပါစာရင်က၃ပါးအလွန်သင်ရှားတယ် အဲ့ဒီပီတိဒီလည်းပဲနှစ်သိမ့်နေအားရအဲ့ဒါလေးလည်းကိုကအားရတာပြီးတော့ဒသိမ့်စိတ်နဲ့ချမ်းသာနေတာလေးတွေဒီကလည်းဝင်ကြရတယ်လို့ဒီမုံကြီးဘွားလေးကြီးဖြန့်ပေးနေတယ်လို့သုတ်ဖြန့်ပေးနေတယ်လို့ခံစားရချက်ကလေးပေါ့လေ။နေနေဖြစ်ဖြစ်နဲ့ခံစားရတာဒီခါကြလို့ရှိရင်စိတ်ကသူ့ တိုးတက်ဖွံ့ဖြိုးပြီးတော့နေတာတိုးတက်နေဒီလိုချက်ချက်နဲ့မှတ်ရတာခံစားရတာစိတ်ကလေးတွေသူဖွံ့ဖြိုးလာတာကဒုက္ခအစွမ်းပဲအဲ့ဒါလည်းသင်ကြားတယ်ကြည့်ရကြည့်ရအောင်လေးပေါ်မှာလည်းပဲငကူဉာဏ်ဖြစ်တာကသမာဓိပို့ပြီးတော့သမာဓိစိုက်တာတယ် သမာဓိကောင်းလို့အဲ့ဒီသမာဓိသမာဓိကြောင့်ဖြစ်တဲ့မေတ္တာရဲ့ပီတိထုခဲ့တယ်ကွာ။နောက်ဒီပိုက်မှာအဝိဇ္ဇကအဝိဇ္ဇာရာသမာဓိကပီတိဒုက္ခဒုတိယဇာနာဥပတ္တမေဇဝေရတိဒီလိုမကြတာရဒီတုသရာလိုမြောက်သွားတဲ့အတွက်အဲဒီ ဝိတ္တလည်းမရှိဝိသရာလည်းမရှိအာရုံလည်းမရှိတဲ့အောင်သူ့ချိန်မှန်းပြရတာလည်းမရှိဘူးအာရုံနဲ့မှတ်စိတ်ဝိသတ်တဲ့သဘောလည်းပဲမပါဘူးအဲ့တော့သမာဓိကလည်းပဲထူးထူးကဲကဲကောင်းလာတော့အဲ့ဒီသမာဓိကြောင့်ဖြစ်တဲ့နှစ်သိအာရမှုကြည်ကြည်ရဲ့ချမ်းသာမှုဒုက္ခဒါလေးတွေကအမှန်တူခဲ့တာဒီပိုင်းပါ မိမိမှာဒီမတွေ့ဘူးတဲ့မခံစားဘူးတဲ့တရားရတာတွေသူသူပဲပဲတွေ့လာတော့တရားဒုညာရပါလားမဲ့တယ်ရပါလားကိုပဲရပါလားဆိုတာမညာကိုညာနဲ့မိဘမျက်မှောက်ပြုလားလို့ဒီလိုထင်ရတော့အောင်ပဲမာနတွေလည်းတက်သွားတယ်တော့ထင်လွဲသွားတော့ဒီချက်မှာ ရာကောင်းသမားကောင်းတွေရပြုပြင်ပေးခွင့်မရဘူးဆိုလို့ရှိရင်တော့အဲ့ဒါသင်လွဲပြီးတော့တတလုံးဒီပုဂ္ဂိုလ်ဟာအတိမာနနဲ့ပဲရှင်းကုန်သွားရဒီတရားကြီးရပြီးရှင်းအထောက်ကိုမလိုတော့ဘူးဆိုပြီးတော့အဲ့ဒါအဲ့ဒီကြီးရသွားတာပဲနောက်ဒီဘက်မှာရာကောင်းသမားကောင်းတွေအမှန်အရေးကြီးပါတယ်တဲ့ပြည့်နေတဲ့ပုဂ္ဂိုလ်အမှန်အရေးကြီးတယ် ကောင်းတော့ကောင်းပါလေဒါပေမဲ့သူတဲ့ကောင်းတာကြီးအများကြီးရှိပါသေးတယ်ဆိုတာပေါ့လေသူတွေ့ကြုံတွေ့ကြုံတဲ့ကလေးတွေကိုလည်းပဲတစ်ပတ်တစ်လနေပြီးတော့ရှင်းရောက်ပြောရတယ်မကောင်းဘူးလို့ပြောပြောလိုက်လို့ရှိရင်တော်တော်ကြီးသိပြသွားမှာကောင်းတော့ကောင်းတယ်ရှင်းမပေါ့ဒါပေမဲ့လို့သိကြောက်ရတယ်ဒီတဲ့ကောင်းတာကြီးအများကြီးရှိပါသေးတယ်ဆိုတာသူသူတွေ့ထားတဲ့ဟာကိုလည်းပဲရှင်းမပြီးတော့အဲ့ဒါကြီးအရှင်ကြီးပဲနဲ့ဆက်ပြီးတော့အားထုတ်ရတယ် သူ့နိုင်တဲ့တရားရတာတွေသူ့ခဲ့ပုံလည်းပဲဂုံတင်မြောက်စားပြီးတော့ပြောရတယ်။ဒီတော့မှယောဂီရလည်းပဲယုံကြည်ပြီးတော့အားထုတ်တဲ့အခါမှာမဲမဟုတ်တဲ့ဟာကိုမဲလုံပြီးတော့လမ်းမှာမဟုတ်တဲ့ဟာကိုလမ်းမှလို့ယူဆထားတာလမ်းလွဲရောက်နေတာပါလမ်းလွဲကနေပြီးတော့ဒီလမ်းမှာဥပဒနာလမ်းမှာစောက်လို့ရောက်သွားတယ်အဲဒီတော့မှလမ်းတည်သွားတယ်အားထုတ် ကောင်းပါလေအဲနတ်တဲ့တော့မှာတော့နှစ်တရားတဲ့ပိဋိအချိန်လေးတွေကတော့နည်းနည်းတော့ရှိနေသေးတာပဲနောက်ဆက်ပြီးတော့မှတ်လိုက်ပြုစရာနဲ့ပြုတာတော်တော်လေးကျက်သွားပြီအချိန်ရသွားပြီဆိုလို့ရှိရင်အားကြည့်လာတဲ့အခါကျတော့နှစ်တရားတဲ့ပိဋိလေးရဲ့အချိန်အချိန်ကြီးပြီးတော့နောက်ဆုံးပြောက်သွားတယ်တသိမ့်ကြီးတငိမ့်ကြီးကောင်းလာလေးတွေမရှိတော့ အဲ့ဒါမှပိတိယသာဝိရာကတဲ့နှစ်သိအားတဲ့ပိတိကျင့်သွားတယ်ပျောက်သွားတယ်လွန်သွားတယ်တဲ့ပိတိမပါတော့ပြောတာပါလေအလိုက်တင်နေကြတဲ့ရှိကောင်းပါလားဥပတကောသဥရတိတဲ့အလိုက်တင်ရှိကောင်းပါအလိုက်တင်ရှိကောင်းပါတယ်ဆိုတာခြေပိုင်းဉာဏ်တွေမှာဉာဏ်ခါ စိတ်ကြီးကြည်ပြီးတော့တရားတရားတွေကကောင်းနေတဲ့အတွက်ဒီညာဟောခြင်းပြောခြင်းတိုက်တွန်းခြင်းဒါရှိတယ်တော့အဲဒီကကြတော့လောလောဆယ်ပေါ်စေအာယုံကိုပေါ်ကြိုက်မမှတ်တော့ညာမဖြစ်မှတ်မှတော့ညာဖြစ်ပါဘူးတရားတရားတွေကသိဖြစ်နေတာဒီညာတိုက်တွန်းခြင်းပြောခြင်းဒီဘက်ပฏิပဒါဘာဝနာတရားတွေလည်းပဲပြန်ပွားခြင်းကြောင့်တရားတရားတွေသိဖြစ်နေတော့ဒါလုံတော့ပညာနှုတ်သွားတယ် တရားနဲ့ပညာညံ့ညီမရှိဘူးတချို့အတွေ့ကောင်းတဲ့ပုဂ္ဂိုလ်တွေသာဝေဝုဒ္ဓရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီဘက်မှာလည်းပဲကျွေးတော်ပြီးတော့ညီတတ်တယ်စိတ်နာကမာပီတိသန္တာရကဒုက္ခဘာကဘယ်လိုစသည်ဘောတရုပ်တိနာနေဘောဒါဒါအဖြစ်ပြက်ပဲဒါအဖြစ်ပြက်ဒီမျိုးနေတဲ့ဉာဏ်ပဲဆိုတာအဲဒါတွေကြောက်အတွေ့တော်တွေများနေလို့ရှိရင် ပေါ်ရပေါ်ရလေးကြီးပေါ်ဆက်မှတ်မှာသမနဲ့တမဆက်ဆက်ပြီးတော့တရားတွေလည်းတိုးတက်သွားနိုင်မယ်ဆိုတော့ယုံကြည်မှုခံယူချက်တို့မှာအားလဲသွားပြီအတွေးနောက်ကိုသူလိုက်သွားပြီသင်ញင်မှုနောက်ကိုသူလိုက်သွားပြီအဲ့တော့ဟာပညာလွန်ခဲ့တော့တရားနဲ့သွားတော့တရားမွဲသွားတော့တရားနဲ့ပညာနဲ့တရားမမျှနိုင်ဘူး အဲတော့လူသောဝိရိယပြညာပိုင်းကကျော်ပြီးတော့ဤဒီကင်းပြီးတော့ရိတ်ကလေးပေါ်ရိတ်ကလေးပြောက်ခက်တွက်တဲ့ဤဒီလေးနဲ့ရှုကောင်းတဲ့အခါမျိုးမှာသရနဲ့ပညာကညှ့ကြည့်တယ်တစ်ခုကလွန်တာတစ်ခုကလိုတာဒီလိုမရှိဘူးဒီတော့ဝိရိယနဲ့သမာဓိကလည်းပဲညှ့ကြည့်တယ်သောသောပိုင်းကဉာဏ်တွေကဆိုလို့ရှိရင်တခါတခါတရားပေါ်မှာ ဌာနကသိပြီးတော့စောလောအာကြီးတို့တိုးပြီးတော့အားထုတ်လိုက်တဲ့အတွက်ချော်သွားတာကိုရှိတယ်။စိတ်ကြောင်းရတဲ့လုံးအာကြီးနေတော့စိတ်ကကြာလောင်ခတ်ကြာလောင်ခတ်နေတော့ကျုပ်ွက်ပေါ်မှာစိတ်ကမကဘူး။ကွာနေတယ်ဟနေတယ်ရွေ့နေတယ်။ကြက်လွယ်တဲ့ဥဒိစ္စသဘောကြီးဖြစ်တယ်။အဲဒီကကြတော့သမာဓိကမရဝိရိယလုံးတော့စိတ်ကြက်တယ်ဆိုတာဒါဟုတ် ခါတစ်ခါမှာသက်တောင့်သက်တာလေးကိုမှတ်နေအောင်လေပေါင်းနေပိန်နေဒီခါတစ်ခါမှာထိုင်နေရှိရပေါင်းနေပိန်နေထိုင်နေရှိရလေးချက်မှတ်နေမှလို့ဒီကအလိုက်တွေအာယုနဲ့မသိကတဲ့နေတော့လွဲနေလွယ်တဲ့ကိစ္စဆိုလို့ရှိရင်လူသဘာဝကတွေ့ပြီးတော့အာမဆိုင်ဘူးလွယ်တာပဲဆိုပြီးတော့တက်တောင့်တက်တာဒါလေးရှိရပြီးတော့လိုက်တတ်တယ်တက်တောင့်တက်တာလေးရှိရပြီးတော့လိုက်နေတော့အားသက်မှုကတဖြည်းဖြည်းယုံမှမကြည့်ရော့ အားဆိုင်မှုရောမမသိရော့သွားသည်ရော့သွားလေဒီစိတ်ကတစ်ချက်ချင်းတစ်ချက်ချင်းငြင်းငြင်းငြင်းငြင်းသွားတယ်ငြင်းမမသိငြင်းသွားတယ်အဲ့တော့ငြင်းမှုအားပြည့်သွားတဲ့အခါအဲ့ဒီငြင်းမှုရဲ့အတင်းအပင်ဖြစ်တယ်သူမိတ်ဆွေဖြစ်တယ်သိနာမိတာပါလေဝင်လာတယ်ဆက်ကလေးဆက်ကလေးငှက်ငယ်သွားမိမိမိမိဖြစ်ဖြစ်သွားတယ်တော့ဒီယောဂီကြီးတိုင်းပေါ့ဒီယောဂီကြီးဖြစ်နေတာ သာလို့မှိပြီးတော့ပေါင်းတယ်ဆိုပြီးတိုင်းနေပြီးရမှိလိုက်ပထမစတော့အာယုံမှုရောဟဆိုတဲ့အနေနဲ့တော်တော်လေးကြောင်းရဆိုင်ပြီးတော့ဗောဒီခရခေကြီးလိုက်နောက်တော့လွယ်သွားတဲ့ခါကျတော့လွယ်တာပဲဆိုပြီးတော့မှိလိုက်ရင်းလာစိတ်ကငြိမ်ငြိမ်ပြီးတော့သက်သက်သက်နဲ့ငိုက်ပြီးအစီနာမိလိုက်ရင်းသွားတာဒါကသမာဓိလွန်လို့စိတ်တွန့်သွားတဲ့သဘောကိုဝိရိယလွန်လို့စိတ်ပြန်တာသမာဓိလွန်လို့စိတ်ပြန်တာ စောစောပိုင်းကဆိုလို့ရှိရင်ဝိရိယနဲ့သမာဓိကမှမျှညီတော့ပြန့်လာတယ်မှတ်ဒါကြီးတွေ့ရတယ်တော့သောဆရာမြတ်များကတရားလွန်သောခွန့်ပညာလွန်သောခွန့်ဝိရိယလွန်သောပြန့်သမာဓိလွန်သောတွန်းမာတော့ပြန့်တယ်တွန့်ပမာဏကတော့တွန့်လို့ဒီလိုပြောရမှာပါဒါမှလည်းဟိုက ကိုရီးယားလော်လော်ပြန့်ဆိုတာပြန့်ဆိုတဲ့ကာယနဲ့တက်အောင်ဆိုတွန့်ဒီခိုင်နာကတော့တွန့်တယ်လို့ဆိုတာပါ။နှမှန်နဲ့တွန့်ဆိုတဲ့ဟာကိုမှန်။အဲတော့ကွန့်နာတွေဆွန့်နာတွေပြန့်နာတွေတွန့်နာတွေအဲဒီစိတ်ရဲ့စိတ်ရဲ့အချိန်ဝါလေးတွေပေါ့လေမလိုအပ်တဲ့စိတ်ရဲ့အချိန်ဝါလေးတွေဖြစ်တယ်လို့ဒါတော်တော့ကိုညှို့နေတာပါလို့ရှင်တာညာလို့ရှင်တာပြိပဿနာပြန်ပွားစီနေတာ လူလူတိုက်တွန်းနေတာလူလူတိုက်တွန်းနေတာအမေတို့ဖေတို့အမတို့အကိုတို့စသည်ဟောဒီဆွေမျိုးတွေမိစေတင်ကားတယ်ဒါတွေကဒီမှာငင်းကြီးချပြီးတော့ကော့နေတာဟုတ်ပညာလုံးတော့ဆော့ဆိုတော့ဉာဏ်စီစဉ်းစားမှုကြီးများနေတော့ဉာဏ်စီစဉ်းစားမှုနဲ့ပဲဒီကပြီးတယ်လို့ထင်ရောက်ပြီးတော့တကယ်တရားတွေတူးတူးတက်တက်မရှိတော့ဘူးဆိုတော့ဆော့သွားတာပေါ့ ရက်သွားတဲ့သဘောမျိုးဖြစ်တယ်အဲဒီလိုကွန့်နာတို့ဆွန့်နာတို့ကြံ့နာတို့တွန့်နာတို့ပေါ့လေစိတ်ရဲ့အချိန်လေးတွေပေါ့လေအဲဒီစိတ်ရဲ့အချိန်လေးတွေအားကောင်းနေတော့တရားကလမ်းမလျှောက်နိုင်ဘူးအခုဒီကြည့်တွေလည်းပဲကျင်းပြီးတော့ပေါ့လေနောက်ပိုင်းရောက်လာတဲ့အခါကျတော့သရဏနဲ့ပညာဝိရိယနဲ့သမာဓိညှဉ်းပြီးတော့ဥပက္ခောဇာဝိရတိတဲ့ ညီညီမျှမျှတက်တောင့်တက်တာလည်းပဲရှုမှတ်ပြီးတော့နေနိုင်တယ်လို့ယောဂီကသင်ဒီရရတယ်တော်လေးမှတ်တယ်ဒါပြောတာပါသတောတသံဝသာနောတတိယလည်းပဲထူးထူးခြားခြားကောင်းလာတယ်ဘယ်လောက်ထူးထူးခြားခြားကောင်းလာတယ်ဆိုရင်သောသောပိုင်းကဆိုလို့ရှိရင်အတော်ကြီးအားဆိုင်ပြီးတော့စိတ်တော်အားကောင်းကောင်းနဲ့ အာယုကြာကြာပြီးတော့မှတ်နေရတယ်ဖြစ်တယ်။ဘုရားငကုကညံ့ကြီးတဲ့ဝိရိယအရှိန်နဲ့အခုတည်းမှာအလိုလိုပဲကြောင်းရတိုက်မှုတွေကပါနေတယ်။အထူးကြောင်းရမတိုက်ရဘူး။ဘုရားကကြောင်းရတိုက်မှုအရှိန်တွေမှာပါနေတယ်။အာမတိုက်ရပဲနဲ့ကိုပဲပေါ်ရပေါ်ရအာယုလေးအလိုက်တင်မယ်မှတ်နိုင်လာတယ်။တတော်သတတိယလည်းပဲကောင်းလာတယ်မှတ်နိုင်လာတယ်။လိုက်တယ် န်းကြီးကျမ်းဂန်များမှာဘယ်လိုပြထားတယ်လဲဆိုတော့မိုးခလေတော့သင်းရုပ်ပါပါလေဘဒုဘောက်ဆိုတာရှိတယ်ဘဒုဘောက်ဆိုတာရေထွက်တဲ့ဘောက်အဲ့ဒီကရိုးဘောက်ကရေစည်းကြောင်းနဲ့အတူပေါ့ဒီငါးလေးတွေကပါပါလာတယ်အဲ့တော့ငါးကြတဲ့ရိုက်ဟာဟိုဒီလိုက်ပြီးတော့မကြပဲနဲ့အဲ့ဒီကရိုးဘောက်ကနေအသာလေးစောက်နေ ဟိုရည်ကြီးကြောင်းနဲ့အတူပါလာတဲ့ငါးကိုကောင်ရင်းနဲ့ကောင်ရင်းပေါက်ပေါက်ပြီးတော့စနေတယ်ဒါဘုန်းကြီးတို့သောသားတွေဆိုတော့သုံးခုမှပြရတာပတိခါမှာအထူးအာယုမချရပဲနဲ့အလိုက်တဲ့မဲ့တခါတည်းမှတ်လို့ကောင်းနေတာကြည့်ကြတာလက်ကျတာတမ္ပဇံတော်တဲ့အလိုက်တဲ့အာယုမချရပဲနဲ့မှတ်နိုင်တယ်လို့မှတ်မိတဲ့အာယုလေးတွေကိုလည်းပဲ ကောင်းကောင်းမွန်မွန်တတ်နိုင်ကျင်းကျင်းပြည့်ပြီးစုံစုံသိတာလေကွဲကွဲပြားပြားလည်းသိတာလေဒီမျိုးတစ်မျိုးပြီးတစ်မျိုးဘူးလိုက်အေးလိုက်တောင်းလိုက်ကျင်းလိုက်သုံးလိုက်ညောင်းလိုက်ငါလိုက်တိုက်လိုက်ဆဲလိုက်ဝတ်တာညောင်းနေရတယ်ဒီမှာသိတော့မရှိလာပါဘူးတစ်မျိုးပြီးတစ်မျိုးကိုယ်ပြားသိတာလေတစ်မျိုးတည်းကိုယ်တောင်မှအတုံးလိုက်ကျင်းလိုက်အလုံးလိုက်ဆဲလိုက်ဒီလိုမဟုတ်တော့ဘူးဥမာချင်း တောင်းလာလေးကိုမှတ်တယ်ဆိုလို့ရှိရင်တတောင်းပြီးတတောင်းကိုယ်ကိုယ်ပြောင်းရတဲ့ခါကျရှင်းတယ်။ကူတာလေးကိုမှတ်လို့ရှိရင်တပူပြီးတပူမာရာဆဲတာလေးကိုမှတ်လို့ရှိရင်လည်းပဲဓမ္မပြီးဓမ္မတကယ်ပြီးတကယ်ပေါ့။ပြက်လိုက်ပြက်လိုက်ပိုင်ပိုင်ချာချာပြက်ပြက်သားသားရှင်းရှင်းလင်းလင်းဒါလည်းမသိတာ။သံပဇာနောဆိုတဲ့အတိုင်းပေါ့။ကိုယ်တိုင်ကိုယ်ကိုယ်ပြောင်းရသိတာလေ။မဖောက်မပြမှန်ကန်မှန်မှန်ကန်ကန်ကိုယ်ကိုယ်ပြောင်းရသိတာလေ။ ကြည့်ကြည့်သုံးသုံးပွဲပွဲပြပြပြလာတတ်တယ်ဒီပိုက်ကြလို့ရှိရင်ယောဂီကမမှတ်မိတာရဲ့လို့မသိတာရဲ့လို့မရှိတော့ပါပဲတော်တော်ကိုမှတ်မိပြီးတော့တော်တော်ကိုပွဲပွဲပြပြရှင်းရှင်းပြတာပြလာပါတယ်အဲ့ဒါကိုသတောသသံပသာနောလို့လူပြတယ်အဲ့ဒီကကြတော့တသိမ့်နဲ့တငိမ့်နဲ့ကောင်းနေတဲ့ပီတိကမရှိတော့ ချမ်းသာမှုပေါ့ဒီစိတ်ကြီးနဲ့ကောင်းနေတဲ့ချမ်းသာပို့ပြီးတော့အားကောင်းတာဒီရဆိုင်ရတာကိုကောင်းနေတာကိုမှရတာဒီရဆောင်ရတာလည်းကောင်းနေတာခိုင်းနေလို့ရှိရင်လည်းအီအီဆက်ဆက်ကိုမနာကောင်းနေတာလမ်းလျှောက်လို့ရှိရင်လည်းကိုယ်လည်းအတူသေးတွေကအမှန်နုတာကိုအသားတွေကလည်းအမှန်နုတယ်ခါကြလို့ရှိရင်လမ်းလျှောက်လည်းပဲကျမ်းနဲ့ညီကြီးနဲ့ဖြီးပါရမှာမသိဘူး ဒီကြီးဘောကပဲဒါလေးရွရွလေးကြောက်နေရတယ်တအီးလို့ကောင်းတယ်ဘယ်လိုအနေထားနဲ့နေနေပဲထိုင်နေနေရနေနေညရလျှောက်နေနေအေးရပေါ်လှဲနေနေဘလို့ကြည်ပါသမျှဟာတွေကသူ့မှာနုနုညံ့ညံ့ပြော့ပြောင်းပြောင်းနေရှိနေအောင်လို့ကျန်နေညဆိုတဲ့ဒီမှာကြောက်ကြောက်မရှိတော့ဤကလေးဤကလေးကနင်းလိုက်လို့ရှင်အကျုပ်ပြောတယ်များနင်းလိုက်ကြလားဆိုတာသင်ရတော့ပေါ့ဤကလေးဤကလေးနေတာယောဂီတွေပြောကြကျန်နေနေတာတတိအချင်းမာရောတဲ့အတွေ့မရှိဘူး အမှန်ကတော့ကျမ်းကတော့မာယာကနေပြီးတော့ပြော့သွားတာတော့မဟုတ်ပါဘူးသူ့ရဲ့ကိုယ်ရဲ့မှာငါကပိဋိအရှင်ရဲ့နောက်ဒီဘက်ရောက်လာတဲ့အခါကျတော့ပိဋိတွေကင်းပြီးတော့ဒုက္ခကအပြည့်လာတဲ့အခါဒီကုလုံးပြန်ပြီးတော့သိမ့်ပြီးတော့ဒါလည်းနင်းနင်းချက်ချက်နဲ့စိတ်လုံးကြီးကြီးထွားပြီးတော့ပေါ့လေရုပ်မှလည်းပဲရှင်ရင်ပြည့်ပြည့် ပြက်ပြက်ပြူးပြူးပေါ့ဒီဖုံးဖြူးဖြူးတွေးလေးတွေကောက်ပထဝီဓာတ်ဒီလုံခဲ့တဲ့ဘောကြီးပြတ်နုညံ့တဲ့ပထဝီတွေတွေ့နေတာပါတတိဘာဘောထိုင်းနေရတယ်မှုရဘောထိုင်းနေရတယ်ဒါလည်းဤဆက်ဤဆက်ဆက်လေးဖြစ်နေဒုက္ခသကာယေနပฏิတာဝေဟိတိတဲ့ဒုက္ခသအင်းချမ်းသာကိုလည်းကာယေနနာမကာယဖြင့် ပဋိတံဝေဒီတိခံစားနေတယ်တဲ့ဒီပါလုံးရဟာလေးအကုန်လုံးဒီမှာကောက်နေတယ်မမသေးတော့နေတာတိုင်းသာရှိနေတာပါပဲစိတ်ချမ်းသာပြီးတော့နေတာမစိမ့်သေးနဲ့စိတ်ချမ်းသာပြီးတော့ဒါစိတ်ချမ်းသာရဲ့သူ့ရဲ့နောက်ပိုင်းမှာလည်းပဲကိုယ်ချမ်းသာကိုယ်ကြီးကပပါလာတယ်တော်ကြည့်ပါလားဒီပါတိုင်းဒီပါတိုင်းမှာလည်းညံ့ညံ့ရဖြစ်နေတာလေးတွေကဒါကိုယ်ချမ်းသာကိုခေါ်ပါလားစိတ်ချမ်းသာတာကဒါပိုင်းကိုယ်ချမ်းသာတာကဒါပိုင်းပါ ကျမ်းကပြတာကတော့သိချမ်းသာတဲ့အပိုင်းကိုပြပါတယ်ဒါပေမဲ့လို့သိချမ်းသာမှုနောက်ပိုင်းနောက်ပိုင်းမှာတတုတ်တတုတ်မှာတော့သိချမ်းသာမှုလေးတွေလည်းပါပါတော့တယ်သူကြီးတွေကကောက်နေတာအဲ့ဒါကြီးသိကြတယ်ကွာနာသိကြတာကုဏသဗ္ဗရာအာဟုသောဘိက္ခုပိတိယသာဝိရာကသတောအဥပကကောသာဝိရတိသတောသာတမ္ပသာနောသုခံသကာယေနပฏิတံဝိတိတိ သိကောင်းလားဓမ္မသဒ္ဓါနဲ့ပညာဒီတိတွေကင်းသွားတော့သဒ္ဓါနဲ့ပညာဝိရိယနဲ့သမာဓိညံ့ညီပြီးတော့အလိုက်တင်ယူကောင်းတာသိကောင်းလားစုံကောင်းတဲ့နွားတစ်ချင်းများမောင်းရတဲ့လက်သမားရဲ့သက်တာမှုမျိုးတွေပေါ့လေ။ဒါကြီးသက်တာကြီး။တနည်းအားဖြင့်လည်းပဲအမှန်ညင်ညောတဲ့လမ်းစိတ်ကောင်းကောင်းစိတ်ကောင်းကောင်းနဲ့ကြောင်စရာတိုက်စရာမရှိဘဲနဲ့စိတ်ကောင်းကောင်းမောင်းရတဲ့မြင်မှုရဲ့သက်တာမှုမျိုးလိုပေါ့လေ လိုက်တဲ့စိတ်ကောက်တယ်စတိတွေကလည်းပဲလိုက်တဲ့ကောက်တယ်လိုက်တဲ့ကျွလို့ရတဲ့ဟာလေးကိုလည်းပဲစိုင်းပိုင်းခြားခြားနဲ့ပြည့်စုံသားသားနဲ့ဒါကလည်းကိုယ်တိုင်ကိုယ်ရမလွဲမချော်ဘောတိကြည့်နေကြတယ်ဒီဟာကြတော့အမှန်ချမ်းသာတာအမှန်ချမ်းသာတာစိတ်ချမ်းသာတာဓမ္မစိတ်ထဲလည်းပဲချမ်းသာနေတာပဲစိတ်ချမ်းသာမှုရဲ့အခြားမဲ့မှာလည်းပဲကိုချမ်းသာမှုတွေဖြစ်ပြီးဤစိတ်ညစ်ညောပြီးတော့ အမှန်ကောင်းတဲ့အရာသာလေးတွေ့ရတာလေအဲတော့အဲ့ဒီလိုအချိန်ကြီးရောက်နေတဲ့ပုဂ္ဂိုလ်များကိုယန္တံအရိယာအသိခံတိဥပဒ္ဒောတတိမဒုက္ခဝိဟာရီဒီဒီဒီကျင်းလို့ဗရာတဲ့ပညာဝိရနဲ့သမာဓိညဉ့်ညီပြီးတော့အလိုက်တဲ့ရှုကောင်းတတိယလည်းပဲဒုကောင်းပေါ်ရပေါ်ရလေးတွေပေါ်စဲမှာပေါ့ကိုယ်ကိုယ်ပြပြ တန်တန်ရှင်းရှင်းပေါ့လေဓမ္မလောတာတိဒစိမ့်စိမ့်နဲ့ပေါ့လေဓမ္မမငြင်းချက်ချက်နဲ့ကောင်းနေတဲ့အကြောင်းကြောင့်အဲ့ဒီပုဂ္ဂိုလ်ကိုတဲ့အရိယာရဆိုင်တဲ့အရိယာပုဂ္ဂိုလ်များကမှရှိကြည့်ကြတယ်ရှိကြည့်ကြတယ်ဘယ်လိုရှိကြည့်လဲဆိုတော့ဥပ္ပတ္တကောသဝေရတိတတော်တံပ္ပသာတော့အညီညာရှိနိုင်ပါပြီတဲ့ တတိလည်းပဲကောင်းပါပြီလေမိမိကြည့်ကြည့်စိတ်ကြီးဖွံ့ဖြိုးပြီးတော့ဆင်းရဲသာသာနဲ့လည်းနေနိုင်ပါပြီလေလို့ဒီလိုကြည့်ကြည့်ရတယ်ဒီပိုင်းကသိရတဲ့အပိုင်းပေါ့စိတ်ကတကြွကြွမရှိတော့ဘူးဒီတိယစိတ်ကစိတ်ကိုကြွအောင်လာလုပ်တယ်ဒုက္ခကတော့စိတ်ကိုသိမ့်တယ်လို့ကောင်းတယ်ဒါမလို့ဘုန်းကြီးကဓမ္မအကောင်းသေးမျိုးစာရှိနေကြည့်ပြီးတော့ဓမ္မဖွဲ့ထားပါတယ်ညှိကောင်းတယ်စိတ်ကောင်းတယ် ငြိမ်ကောင်းငြိမ်ကောင်းနေတာဝိရိယပညာအလူပိုင်းမှာတော့ဒီကြီးတွေကအမှန်တွမ်းမုံနေတော့တညိမ့်ညိမ့်တသိမ့်နေကောင်းနေတာဒီကြီးကောင်းငြိမ်ကောင်းနေတာခါကြတော့ဒီကြီးကလွတ်ဒီကြီးကကြောပြီးတော့တစိမ့်စိမ့်နဲ့နေစိတ်နေနဲ့စိတ်ကိုဖွံ့ပြိုးပြီးတော့ကောင်းနေတာစိတ်ပြီးတော့ ကျမ်းဂန်များမှာတဏ္ဍမာနဒုက္ခလို့ဆိုထားတယ်တဏ္ဍမာနဆိုတာကြီးရှင်းတယ်ယူတယ်စိတ်နဲ့ဆိုတာအဓိပ္ပာယ်ရတယ်စံကြောင်ကြီးဟာဒီစိတ်နဲ့လို့ပေါ့ဒီစိတ်ဆိုတာစိတ်ပြီးတော့ကောင်းနေတာဒါမလို့အဲ့ဒီစကားကိုထောက်ပြီးတော့စိတ်ကောင်းလို့ဒီလိုပြောတယ်ဆရာကုဏီရှင်ခန်းနေဗျာ အေးတဲ့တဲ့ပုဂ္ဂိုလ်ကလည်းအဲဒီကုန်ကြီးခံနေဝင်နေရတဲ့အခါမှာစိတ်ပြီးတော့နေလို့ထိုင်လို့ကောင်းနေတာ။မကြိုက်တဲ့ပုဂ္ဂိုလ်ကပဲကောင်းနေတယ်။ကြိုက်တဲ့ပုဂ္ဂိုလ်ကကောင်းနေတာ။ဒါအမှန်အဲ့လုံးတဲ့အခါမျိုးမှာအလောတော်ဤတဲ့နေရာဌာနလေးဝင်ရောက်ပြီးတော့နေလိုက်ရလို့ရှိရင်စိတ်ပြီးတော့ကောင်းနေတာ။ဒီကောင်းကောင်းလေးဒီမောပန်းတဲ့အခါဒီကောင်းကောင်းလေးဝင်ပြီးတော့ကိုယ်လိုက်နားလိုက်ရလို့ရှိရင်စိတ်ပြီးတော့အေးပြီးတော့ကောင်းနေတာတော့အဲ့ဒီလိုကောင်းနေလို့ပါ ထူးခြားတယ်သူကနောက်ဒုက္ခသကာယနာပฏิတံဝေဒီဒီလို့ခုနကပြထားတယ်ကွာချမ်းသာကိုတဲ့တစ်စိမ့်ချင်းနဲ့ကောင်းတဲ့ချမ်းသာကိုနာမကာယစိတ်နဲ့သူကခံစားတာစိတ်နဲ့ခံစားတဲ့နောက်ပိုင်းမှာလည်းပဲကိုယ်နဲ့ခံစားတာလည်းရှိပါတယ်။နှစ်ထူးကြတယ်။အဲ့တော့တရားစိုက်တဲ့ကိုယ်ရဲ့သိသူတော်ကောင်းများဒါမှရှင်းပြတာပါတော့ဒုက္ခဝေဒဆင်းရဲတာကနေနိုင်ပါပြီတဲ့တစ်စိမ့်စိမ့်နဲ့အဲ ကောင်းအောင်ဘောလေးတို့ဟာနေနိုင်ပါပြီလေလို့ဒီလိုကြည့်ကြည့်တယ်နှကောင်းတဲ့ပိုင်းဒီပိုင်းတတ္တိယဇာနာဥပဒ္ဒါလေးဇာဝရတိအဲဒီတတ္တိယဇာရောက်သွားပြီပေါ့ဝင်စားပြီးတော့နေတာပေါ့တတ္တဥပက္ခနုတ္တရိဝိညာဏဟောတိဥပက္ခသုခသာရကတိတာဥပက္ခသာရဥပက္ခသာရအဲဝိနိဗ္ဗာန်ဥပက္ခသာရသံယောသနာသံယုတ်တံ သစ္ဆတသတိတံယုတ်တတိအဲဒီလိုတက်တောင်တက်တာညီညက်ပြုပြီးတော့ကောင်းတဲ့ဟာလေးပေါ့ဒီစိတ်စိတ်နဲ့ကောင်းတဲ့ဟာလေးငြိမ်ပြီးတော့ကောင်းတဲ့ဟာလေးကိုယောဂီကအောင်အခုကမှပိုကောင်းတာအခုကအခုကမှပိုပြီးတော့အဆင်ပြေတာဆိုရမမဖဲနဲ့ဒီတိုင်းပဲအတွေ့အကြံတွေဖြစ်ပြီးတော့အဲ့ဒါตายရလို့ရှိရဲ့နဲ့အဲ့ဒါ အတွင်းရက်တွေခေါ်တယ်အတွင်းရက်တာပဲဒီလိုတနည်းလေးဒီစိတ်ကြီးနဲ့ကောက်နေတဲ့ဟာတွေကိုသာယာမမောတာငြိမ်ပြီးတော့ကောက်နေတဲ့ဟာတွေကိုသာယာမမောတာတဲ့အဲ့ဒါလေးပြောရမယ်ချမ်းသာမှုနဲ့သူ့ဆိုင်နဲ့သုံးစဉ်ဇံခေါ်ပြီတဲ့ကဲဆိုရမယ်ချမ်းသာမှုနဲ့သူ့ဆိုင်နဲ့ သုံးစဉ်ခံခေါ်သည်ချမ်းသာမှုနှင့်သုတိုက်နှင့်သုံးစဉ်ခံခေါ်သည်ချမ်းသာမှုနှင့်သုတိုက်နှင့်သုံးစဉ်ခံခေါ်သည်သို့ အဲဒီဇံရဲ့အာယုံမှာပေါ့လေဇံရဲ့အာယုံမှာယောဂီကနိဒီဝဲနိကနိကံတိဆိုတာကလူကျင်တတ်မြက်ွက်တာอืมဒါလေးကသိကောင်းတယ်อืมဒါလေးကသိကောင်းတယ်ဆိုတော့ပုဂ္ဂိုလ်ကလည်းပဲတော့သူကထောက်နေတာပဲသိကောင်းတယ်နိကံတိအဲဒီနိကံတိဒီဒီရဲ့သိနေစိတ်ဓာတ်တစ်ခေတ်တစ်ခေတ်တိုးတက်အောင်လို့အထုတဲ့ယောဂီပုဂ္ဂိုလ်ဖို့ရတကယ်လို့အဲ့ဒီဘာဝနာရဲ့အာယုံဘုနာတသိသိနဲ့ကောင်းနေတာညင်ပြီးတော့ကောင်းနေတယ် အပိုင်းလေးမှာတဲ့တာယာမှုဖြစ်ပေါ်ခဲ့လို့ရှိရင်အဲ့ဒီတာယာမှုကြောင့်ဆက်ပိုင်းဘာဝနာဆွလို့တဲ့အမြင်မျိုးရောက်သွားတာတက်လက်ပြီးတော့စိတ်မိတ်စိတ်ဓာတ်တွေတိုးတက်အောင်ဘာဝနာတရားတွေတိုးတက်အောင်တရားတွေအတုအတုဝင်တိုးတက်ဖို့ရပ်သွားပြီတာယာလိုက်တာနဲ့ပဲအဲ့ဒီအထက်ဆက်ဖို့ရာအတွက်လက်တော့လိုက်ပြီးဖြစ်သွားတာလက်တော့လိုက်ပြီးဖြစ်ပြီးတော့စိတ်ကတွန့်သွားတာတုတ်ဆိုင်သွားတာစိတ်ကသံကောသနာဝတိနာသံတိကနာမ လို့ပြောတာစိတ်ကတန်ခေါစနာကစိတ်ရဲ့တုတ်ဆိုင်ရင်းအနေအားဖြင့်ဝဋ္ဌမာနဖြစ်လက်တော့မဖြစ်သောစိတ်ဆိုပြီးတန်တိတာနာမအထဲရအတွဲရသည်ဤတဲ့တုတ်ဆိုင်သွားတရားဒီကိုဓမ္မညိတွယ်နေပြီကိုတုတ်ဆိုင်သွားတာပါအဲ့ဒီလိုတရားမှုဖြစ်လို့ရှိရင် အတွင်းရက်တွေခေါ်တယ်တဲ့ရှိမှကောင်းတဲ့သာယာဆွဲအထက်ရနေပြီတဲ့ကဲဆိုရမယ်ရှိမှကောင်းတဲ့သာယာဆွဲအထက်ရနေပြီသို့ လိုตายရမှုမရှိမှလူကျင်တတ်မဲ့ငဲ့ွက်တဲ့သဘောလေးရှင်းမှဒါမှအထက်မရတဲ့ခေါ်တယ်တတ္တဘာဝိနအတ္တန္တိတနာမှာဟောဒီကိုပြောဆိုထားတယ်တတ္တဘာဝိနထိုအဲအာယုံကောင်းလေးပေါ်မှာစိတ်စိတ်နဲ့ကောင်းနေတာငြိမ်ပြီးတော့ဒီမှာကောင်းနေတဲ့အပေါ်မှာပေါ့ဒီလူကျင်တတ်မဲ့ငဲ့ွက်တဲ့အဖြစ်မရှိခြင်းကြောင့် အတ္တတိတာဘောတမနာမရှိတဲ့ခြင်းဝါအမရှိခြင်းကြောင့်အတ္တတိတာနာမအတွင်း၌မရသည်မြည်၏အတွင်းရလို့ရှိရင်အဲဆုံးယူသွားတာပေါ့အတွင်းမရဘူးဆိုလို့ရှိရင်တော့သုံးမှုမရှိဘူးသုံးတဲ့အပိုင်းမရောက်ဘူးပေါ့အထူးတိုးတက်တဲ့အပိုင်းမရောက်သွားတာပေါ့နော်။အောင်ကျန်ကညာမှာပြထားတာတော့။ပါရနှစ်တဲ့ငဲ့ွက်တဲ့အညီအချင်းနဲ့ဤရဲ့စိတ်ကလေးဖြစ်နေလို့ရှိရင်ဒါ သံသိတာကအထက်ရက်တယ်အဲ့ဒီအနေမျိုးဖြစ်ဘူးဆိုလို့ရှိရင်အထက်မရောက်ဘူးပေါ့ဒီကံဒီအစွာချင်းဒီကလေးရက်ဒီလို့ရှိရင်ဒါဟာနာဘာဂိယမဟုတ်ဘူးတဲ့သုတ်တဲ့အပိုင်းမဟုတ်ဘူးတဲ့ဝိသေသဘာဂိယတိုးတက်သောအပိုင်းရောက်နေတာအဲ့တော့တရားထုတ်တယ်ဆိုလို့ရှိရင်ယောဂီကဒီနေ့မှန်ထားတဲ့ပန်းတဲ့ရောက်တဲ့အချိန်မှာဥပ္ပိယပါကိုမရောက်မရှင်းမှာသွားရမှာသုံးဆိုင်သုံးဆိုင်မလို့ရဘူး ဘာပေါ်ပေါ်ပေါ်သမျှဟာဒီပေါ်တဲ့မှာမလွတ်တာမှတ်နိုင်ရဆိုလို့ရှိရင်စိတ်ရဲ့တုံဆိုင်ဝင်နေရှိတော့သို့ရတဲ့အပိုင်းမရောက်တော့ဒီဟိုဘက်ဟိုဘက်ကြွသူလွတ်တဲ့ကြီးကြွတုံဆိုင်တုံဆိုင်မရှိတော့ဘူးကွာထူးခြားတဲ့တိုးတက်တဲ့အပိုင်းရောက်သွားတယ်အဲဒီလိုတိုးတက်တဲ့အပိုင်းရောက်သွားအောင်ခုနတာယာနှစ်တဲ့ငဲ့ွက်တဲ့သဘောမရှိရဘူးကောင်းလို့ရှင်လည်းကောင်းတယ်ကောင်းတယ်စိတ်လို့ရှင်လည်းစိတ်နဲ့စိတ်နဲ့ပါ ဒါမှတ်ရတယ်ငြိမ်လို့ရှိရင်လည်းငြိမ်နေငြိမ်နေဘာမှမဟုတ်ဘူးတော့ဗောလေအဲအဲ့ဒီထူးခြားတဲ့တရားရတာတွေကကိုယ်တဏ္ဍာမှာတွေ့နေတော့တွေ့နေတော့အမိထူးထူးခြားခြားမတက်တာလို့ရှိရင်လည်းသိတယ်သိတယ်သိတယ်လို့ဒီလိုရှိမှပြီးတော့သိရမယ်အဲရှိမှပြီးတော့တတိကအရင်ဥသွားတော့တတိမဥလို့ခုနတရားရတာဒူးလေးကိုပေါ့လေသာယာနှစ်တဲ့ငဲ့ွက်တဲ့သဘောပေါ်လာနေကြရှိတာတတိယဥသွားတော့မပေါ်တော့ အဲမပေါ်တော့ဒါတိုးတက်တဲ့ဘက်ရောက်သွားပြီတိုးတဲ့ဘက်မဟုတ်တော့စိတ်ကလည်းပဲတုတ်ဆိုင်မှုမရှိတော့ခကြီးဆက်နေတဲ့သဘောမျိုးရောက်နေတာပေါ့တကယ်လို့အကြောင်းအားလျော်စွာသူ့မဘုကနှုံချလို့ခုနကာယနှစ်တဲ့ငက်ွက်တဲ့အနေမျိုးဖြစ်သွားပြီးတော့စိတ်တုတ်ဆိုင်သွားလို့ရှိရဲ့နဲ့အဲဒီကာယတဲ့သဘောလေးငက်ွက်တဲ့သဘောလေးအဲ့ဒါကြီးလက်မှတ်ပြီးတော့ပယ်သေးပါနောက်ပေါ်ရမြဟာတွေဆက်မှတ်သွားပါတယ်ဆက်ပြီးပြပါတယ် နော်တာယာပယ်ဖြတ်ကိုယ်တိုင်းမှာမြတ်တုတ္တတိတဲ့ကဲဆိုရမယ်တာယာပယ်ဖြတ်ကိုယ်တိုင်းမှာမြတ်တုတ္တတိဟုတ်တတိယသံတတိယသံဖြစ်ပုံပါလေ ဥဒိယပြညာအနုပိုင်းကဒုတိယဇာနဲ့ညီမျှတယ်အဲတော့ဥဒိယပြညာအရင်ပိုင်းကတတိယဇာနဲ့ညီမျှတယ်ဒုက္ခဒီကက်ကရာဆိုတော့အဲဒီဇာယံနှစ်ပါးနဲ့ပြည့်စုံတဲ့တတိယဇာနဲ့ဒါဝင်လို့မလားချမ်းသာမှုကိုသူစိုက်လေနဲ့ချမ်းသာမှုဆိုတာဒုက္ခကိုပြောတာသူစိုက်လက်ဆိုတာကဒီကက်ကရာကိုပြောတာအဲဒီဇာယံနှစ်ပါးနဲ့ပြည့်စုံတဲ့သုံးချက်ဇာဆိုတာသုံးချက်ဇာဆိုတာတတိယဇာကိုပြောတယ် လက်ပြီးသွားပြီအဲ့ဒီအပိုင်းမှာမှတ်လို့ကတော်တော်လေးအချိုးကျအဲ့မှတ်နေရတခါတခါခေါင်းလေးကွက်ပြီးတော့ပြောက်သွားလက်ကလေးကွက်ပြီးတော့ပြောက်သွားလက်ခုနဲ့တခုဒီပါရမှာမသိပါဘူးဘုနာတိကကွက်ကွက်ပြီးတော့ဒီလိုလည်းပြောက်တတ်တယ်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ကတ်တဲ့ခက်ချင်းချင်းလေးတခါလည်းသိလာတာအဲ့ဒီကနေပြီးတော့ မတ်ပါများလို့အရှင်ရပြီးတော့အားကြည့်သွားတဲ့အခါမှာလက်တို့ခြေတို့ခေါင်းတို့အဲဒီကြောက်ကြောက်နေတတ်တယ်ကြောက်ကြနေတတ်တယ်တချို့ယောဂီတွေဆိုလို့ရှိရင်မျက်စိဖွင့်ကြည့်တာရှိသေးတယ်ငါလည်းရှိမှရှိသေးတယ်လားဒီတော့ရှိမှရှိသေးတယ်လားကိုကြီးရှိမှရှိသေးတယ်လားမျက်စိဖွင့်ပို့ကြည့်ပေါ့လှုပ်ကြည့်လှုပ်တတ်တယ်အဲဒီခါမျိုးမှာပုံသဏ္ဍာန်ကြီးကျင်းသွားတယ်ဘာဖြစ်လို့ပုံသဏ္ဍာန်ကြီးကျင်းသွားတယ်လဲဆိုတော့ အရှိသဘောကိုကွက်တိမြင်သွားတာအရှိသဘောကွက်တိမြင်သွားတော့အရှိနဲ့မကင်းရမကင်းရောက်လက်ရှိကောင်းပုံသဏ္ဍာန်တွေအဲ့ဒါတွေမြင်တော့မြင်တော့မြင်တော့ဘူးဆိုတော့ကြောက်သွားတယ်လို့သိချင်တာသိလားဒီမှာရဝမ်းပိုက်ကိုဖောင်းနေလို့မှလိုက်တောက်တိလောက်ကြတဲ့သဘောတည်းတဲပဲကွက်ပြီးတော့တာပဲဝမ်းပိုက်အတွေ့မတွေ့တော့ဖောက်ခံလည်းပဲမမြင်တော့ဘူး တောက်သဘောရှင်းသဘောလှုပ်သဘောရည်သဘောလေးဒါလေးပဲတွေ့ရတယ်။ပိန်နေမှလို့ရှိရင်လည်းပဲဒုနည်းတကောင်းပဲဘိုက်ပုံသဏ္ဍာန်အသိကြီးမတွေ့တော့ဘူး။ပိန်ခံလည်းမတွေ့တော့ဘူး။ရော့ပြီးတော့ငြိမ်ပြီးတော့ရေရှားပြီးတော့သွားတာဒါလေးပဲတွေ့။ဒါကြပေါ်ရလေးလည်းပဲပေါ်တဲ့ပေါ်တိုင်းမှတ်တဲ့အခါမှာဒီနည်းကြီးပဲပူရလေးမှတ်လိုက်ပူတဲ့သဘောတက်တက်ပြီးတော့လာတယ်။ဣဒါလေးမှာဣဒါလေးကဆက်ကလေးပေါ်လိုက်ကြောက်သွားလိုက်ဣဒိတဣဒါလေးတက်တက်ပြီးတော့လာတယ်။ဘယ်နေရာကပူးနေတယ်ဘယ်နေရာအေးနေတယ်ဒီလိုမရှိဘူး။ ကုသနာနဲ့ကျင်းလာတယ်ကွာအဲ့ဒါမှအရှိကိုအရှိအတိုင်းကွက်ပြီးတော့မြင်တော့ပရမဘောတော့ပညာငုတ်တယ်လို့ကျမ်းဂန်များမှာဒီမှာဆိုရရှိတယ်ပရမဆိုတာကစသုံးစကားဗမာလိုပြောလို့ရှိရင်တော့ဉာဏ်ဖြင့်မျက်မှောက်ပြုပြီးတော့သိရတဲ့သဘောအဲ့ဒါကိုပရမတ်လို့ခေါ်ပရမတ်ထပေါ့ဒီကဒါအပြည့်စုံပါဠိစကားအပြည့်စုံတော့ပရမတ်ထဆိုတဲ့စကားပရမတ်ထ အဲဒီပရမတ္ထကိုပါဠိဆက်ပြီးတော့ပြန်လိုက်တဲ့ခါကျတော့ပရမတ်ကိုပြန်လိုက်တယ်ပရမတ်ဆိုတာကမြတ်သောလို့သိတယ်ရမြတ်သောဆိုတာကမုံမြတ်တဲ့အသေးပဲမျိုးမဟုတ်ဘူးမဖောက်မပြန်တဲ့သဘောမှန်ကန်တိမှတ်တဲ့သဘောကိုလည်းမြတ်ခေါ်တယ်အောက်ပရိဒတ်ဆိုတာမဖောက်မပြန်ဘူးဆိုတော့မှန်ကန်တိမှတ်တယ်ကိုယ်တည်းကယုတ်သဘောနာသဘောတွေဟာသူသဘောသူထောင်ပြီးတော့နေတာအဲ့ဒီသဘောမပြောင်းဘူးပတိဒတ်ကလည်းပဲမာကျောတဲ့သဘော နည်းနဲ့သဘောမပြောင်းအဘောဓကလည်းယုံကြည်တဲ့သဘောခွက်တွဲတဲ့သဘောဒီသဘောမပြောင်းဘူးဒီသဘောတည်ဆောင်းနေဒီသောကလည်းပဲပူတဲ့သဘောအေးတဲ့သဘောဝါရောကလည်းပဲတောင်းတင်းလှုပ်ရှားတဲ့သဘောစိတ်ကလည်းအာရုံကြီးတဲ့သဘောဖတ်တာအာရုံတွေ့တဲ့သဘောဝေဒနာအာရုံခံစားတဲ့သဘောလောဘလူကျင်တဲ့သဘောအလောဘကအပြည့်ဆိုင်နေတဲ့သဘောဒါတွေကမှန်ကန်တဲ့တိမတ်မှန်ကန်တိမတ်တဲ့ဟာဆိုလို့ရှိရင်ဒါမြတ်တဲ့စီရင်နဲ့တွင်းတာပါပဲကောင်းကောင်းဆိုရင်မြတ်တဲ့စီရင်နဲ့တွင်းတာပါအဲ့ဒီမှန်ကန်တိမတ်တဲ့သဘောကလည်းပဲစာအုပ်ထဲမှာ ကြံစီစဉ်းစားတဲ့စိတ်ထဲမှာမှန်ကန်တိမှနေတာမဟုတ်ဘူး။ဒီယောဂီကြီးစိတ်ခိုင်လေးတွေလိုက်ပြီးတော့ရှုလို့ဉာဏ်ထဲမှာတွေ့ရတဲ့အခါမှာမျက်မှောက်တွေ့ရတဲ့အခါမှာဒါမှမှန်ကန်တာ။သာသဘောအရကြံစီစဉ်းစားမှုအရဆွေးနွေးမှုအရသိရတဲ့အခါကြီးကမှန်တာရှိတယ်လို့မှားတာလည်းရှိတယ်ဆိုတာနှစ်ပုံရှိတယ်။ဒီကံမှုအနိကံအခုစိတ်ခိုင်လေးတွေလိုက်ပြီးတော့ရှုလို့ မတ်စိန်တို့တက်ပြီးတော့မအားပြည့်လာပြီညာလေးတွေပြည့်လာပြီဆိုလို့ရှိရင်တွေ့ရတဲ့ဟာလေးကအတိအကျပဲသူကအလွဲမရှိဘူးဒီဝမ်းပိုက်စိုက်ပြီးတော့မှတ်နေတယ်ပထမတော့ဝမ်းပိုက်ပုံကြီးပေါ့အတွင်ကြီးသင်လည်းသင်နေဥပါပေါ့ဖောက်ခံလည်းပဲဓမ္မဟာမူရလည်းပဲသင်လည်းသင်နေဥပါပေါ့နောက်သမာဓိညာရင့်လာတဲ့အခါကျတော့ပုံနဲ့ဟန်ကိုကြော်ပြီးတော့တောက်လာတင်းလာလှုပ်တာရွေ့ချတာသဘောတိတက်တဲ့ကွက်တွေလာတယ် ဒါပဲဓမ္မရုပ်သုံးမျိုးရှိတဲ့တဲကပါလေပုံရုပ်ကျယ်ဟန်အတွင်ရုပ်ကျယ်ဟန်ရုပ်ကျယ်သဘောရုပ်ကျယ်ဆိုတာပါအဲ့တော့အတွင်ရုပ်နဲ့ဟန်ရုပ်မရှိတော့ငကိုရဲ့ရှိမှမရှိပဲဓမ္မမရှိရအရှိလုံးပြီးတော့ဓမ္မလက်ပုံလက်ရှိကောင်းပုံသဏ္ဍာန်တွေဓမ္မယူထားတာနော်ကိုယ်ဟန်ဆန်ဟန်စောက်ဟန်ငဲ့ဟန်ပေါက်ဟန်ပိန်ဟန်တွေယူထားတာပဲအဲ့တော့အတွင်နဲ့ဟန်အမူအရာငကိုကတော့ရှိရှိကျဲလို့ရှိတကယ်လို့သင်ရတယ် သဘောစိတ်ကိုကွက်ပြီးတော့မမြင်သေးတော့ဒါတွေရှိတဲ့ကဲကိုသိနေရတာကိုသဘောစိတ်ကွက်ပြီးတော့မြင်ပြီဆိုလို့ရှိရင်ဝမ်းပိုက်တယ်လို့လည်းပဲမထင်တော့ဘူးဖောက်ခံလည်းပဲမမြင်တော့ဘူးအခြားခြားမှတ်ရအောင်လေးရဒီတိုင်းမှာပဲသီယဌာနအသွေးဌာနလေးလောပြီးတော့လေခံအမှုရာတွေလည်းပဲလွတ်ပြီးတော့လေသဘောတက်တက်ကွက်မြင်လာတာပရမောဥဒ္ဓမောအတ္တပိစေကောအထောပရမထောဆိုပရမောဥဒ္ဓမောမြတ်တော့ အဝပတိတော့မဖောက်မပြန်မှန်ကန်ကြည့်မှကြည့်မှတဲ့သဘောအဲ့ဒီမှန်ကန်ကြည့်မှတဲ့သဘောကသာအယူဆနေရာမကြဘူးဆိုလို့ရှိရင်လည်းပဲလွဲနေကြရှိသေးတယ်သာအယူဆလည်းကိုယ်လည်းမှားအောင်ပါသူပြောလူပြောနေဆိုလည်းဒါမှမှားဘူးဟောဓမ္မကိုယ်တိုင်စိုက်ပြီးတော့ပေါ်ရပေါ်ရလေးတွေပေါ်ကျဲလိုက်ပြီးတော့ရှုနေတာလေရှုနေတော့တွေ့နေပြီဗောတောင်းတဘောတင်းတဘောတုတ်တဘောလေးအတ္တပစ္စခောတဲ့ကိုယ်တိုင်မျက်မှောက်ပြုသိအပ်တော့တဲ့ ကိုယ်တိုင်ကိုယ်ပိုင်ညာဖြင့်မျက်မှောက်ကြည့်ပြုပြီးတော့သိရတော့တောင်းတာတင်းတာလှုပ်တာရေချတာပူတာအေးတာအများကြီးပါပဲညောင်းတာညာတာကြိုက်တာခဲတာမြင်တာကြားတာနာတာစားတာဒါတွေအဲဒီပရမတ်တွေပဲအခုတည်းမှာဖောက်မှုပိန်မှုအပြောကတော့ဖောက်မှုပိန်မှုပေါ့သဘောကတော့ကနတောက်သဘောတင်းသဘောလှုပ်သဘောရွေ့ချတဲ့သဘောငြိမ်ချတဲ့သဘောလေးတွေအဲ့ဒါလေးအထခေါ်တယ်ပါဠိအထအထသဘောသိရတဲ့သဘောမျက်မှောက် ပေါ်ရလေးပေါ်ဆက်လိုက်ပြီးတော့ရှုလို့မျက်မှောက်သိရတဲ့သဘောဉာဏ်ထဲမှာရောက်လာတဲ့သဘောလေးပေါ့လေအဲ့ဒါပရမတ်ခေါ်တယ်ပရမတ်ထပါဠိချက်ကြလို့ရှိပရမတ်ဗမာတက်တဲ့ဆိုလို့ရှိရင်မှန်ကန်တိမှပြီးတော့ကိုယ်ပိုင်ဉာဏ်ဖြင့်တွေ့ရတဲ့သဘောတဲ့အဲ့ဒါလေးကိုတွေ့လာတာအဲ့တော့ပရမတ်ပေါ်တော့ပညာငုတ်တယ်တဲ့ပရမတ်တက်တဲ့ကွက်ပြီးတော့ဉာဏ်နဲ့ပေါ်လာတဲ့အခါကျတော့အသွင်ပညာတိ ပုံသဏ္ဍာန်ပညာလို့ခေါ်တယ်အာကာရပညာတိခံပညာတိပေါ့လေပြောဆိုရုံတက်တက်မြပဲသူကတော့သဘောမပါဘူးဘုံပါဘူးပြောဆိုရုံမြပဲအဲ့ဒီပညာတိငုတ်သွားတယ်တရားအမထုတ်ခင်ကနဲ့တရားအထုကစားကဉာဏ်ကမရှိသေးပဲကိုဉာဏ်မရှိသေးတော့အတွင်တဏ္ဍာဘုံမှာပဲစိတ်ကကျင်းနေခံပါအမှုရာဘုံမှာပဲစိတ်ကကျင်းနေ အဲ့ဒီအသွေးနဲ့အပမူရာကိုဖောက်ချင်းပြီးတော့တကယ်ရှိအဟုတ်ရှိတယ်သဘောကိုမမြင်ဘူး။ဘာဖြစ်လို့လဲဆိုတော့ခေါင်းကအသွေးနဲ့ဟန်ကဖုံးထားတာကိုဖုံးထားတော့ပရမမပေါ်ဘူး။ဒါကြောင့်ပညာပေါ်တော့ပရမငုတ်တယ်လို့ဆိုလိုတာရှိတယ်။ပညာပေါ်တော့ပရမငုတ်တယ်အခုတော့ပရမပေါ်တော့ပညာတည်ငုတ်သွားတာတဲ့။ကျိုးကျိုးသွားပြီ။သဘောတက်တက်လေးပဲ။ ယောဂီမျက်စိဖုံးဖုံးကြည့်တယ်လေငါလက်ကြည့်လိုက်ကြည့်ရကြည့်ရလားဆိုတော့လှုပ်ကြည့်တယ်အမေတော်လေးပါလေစိုက်ကြည့်လိုက်ကြည့်စီရကြည့်ရစိုက်ကြည့်မှကြည့်ရလားဆိုပြီးတော့ဒီလိုလည်းကြောက်တာလေကိုကြီးကြောက်သွားပြီလေကြောက်တာလေသူဘာသာဖြစ်သွားဘူးလေဆိုပြီးတော့ခဏခဏမျက်စိဖုံးဖုံးကြည့်နေတာတော့အဲ့ဒါလေးကတော့အဲ့ဒါလေးဒါပရမဘောတော့ပြညာလုံးတယ်အရှိကိုအရှိတိုင်းကွက်တိတွေ့ပြီဆိုလို့ရှိရင်မရှိတဲ့ဟာတွေဒီစိတ်ကမရောက်တော့မသိဘူးပေါ့မရှိတဲ့ဟာတွေစိတ်ကမရောက်တော့မသိတာဒီပဲလေဒီမှာကြောက်နေတယ်လို့ဆိုနေတာဒါပါပဲ ကြောက်တာကစီစီသားကြောက်သွားတာမဟုတ်ဘူးငကိုကကိုကမရှိဘူးမရှိရအရှိလောက်ထားတာဒါပဲအဲ့ဒီဘောကဘုန်းကြီးတို့ပေါင်းမှုတွေပါနေလောက်တဲ့ခါကျတော့အမှန်နည်းနဲ့ပုံပွားပွားလေးတွေပဲဂျုံမှုလေးတွေပဲအမှန်ပုံပွားအဲ့ဒါလေးရင်းနဲ့သမပြီးတော့လုပ်လိုက်တဲ့ခါကျတော့ခဲလေးပုံလေးတွေဖြစ်လာတာအဲ့အဲ့တော့မှုန့်ပေါင်းစားလိုက်တဲ့ခါကျမှ ပုံသဏ္ဍာန်ရဲ့လို့ဖြစ်လာတာပဲအဲ့ဒီအမှုလေးတွေကလည်းရှိအဟုတ်ရှိတဲ့ဟာတွေပဲဒီမှာသူကိုယ်ထဲမှာလည်းဒီတိုင်းနဲ့မာတဲ့အမှုလေးကြောက်ရင်းရင်းနဲ့အမှုလေးတောင်းတင်းတဲ့အမှုလေးသူ့ရဲ့အမှုအေးတဲ့အမှုတွေဓာတ်ဓာတ်ပုံဓာတ်ပွားလေးတွေပဲဒီမှာသတ္တဝါလေးတွေအဲ့ဒီသတ္တဝါတွေပေါက်ဆက်တော့အခဲတွေလိုဖြစ်ပြီးတော့ဒီမှာပုံရဲလို့ပေါ်လာတာပဲအဲ့ဒါဒီမှာသဘောတက်တက်ကွက်ပြီးတော့မြင်တဲ့အခါကျတော့ ပုံစီစိတ်ကမရဘူးခံပါအမှုရာစီစိတ်ကမရဘူးထိုင်နေမှလည်းမသိဘူးယောဂီအနေနဲ့ထိုင်တာကိုတော့အာယုကြည့်ကြည့်လို့မရဘူးတမန်ဒီမျိုးကြီးပေါ့ထိုင်နေမှလည်းမသိဘူးကောင်းတဲ့စိတ်ပုံသဏ္ဍာန်လည်းမထင်တော့ဘူးအဲ့ဒါပဲသဘောလေးတက်တက်ကွက်ပြီးတော့မြင်ပြီဆိုလို့ရှိရင်ပုံစီခံစီစိတ်ကမရောက်တော့သူတို့မသိမသိတော့စိတ်ထဲမှာမရှိဘူးလို့ဒီလိုထင်သွားတာပဲအဲ့ဒါပဲအဲ့ဒါပရမတ်ပေါ်တော့ပြညာငုတ်တာတဲ့ပြညာဒီလိုဆိုတာပဲ အဲ့ဒီပိုင်းမှာအကျုကအာယုံလေးတွေကသောသောပိုင်းကဆိုလို့ရှိရင်ရိတ်ကလေးပေါ်ရိတ်ကလေးပြောက်အစဖြစ်ပေါ်ဒါလေးတွေသင်ရှားတာဒီဘက်ရောက်တဲ့အခါကျတော့အစာပိုင်းမသင်ဘူးအဆုံးပိုင်းပဲသင်တော့တာပဲဒီရိတ်ရိတ်နဲ့အကုန်ဆုံးပြောက်ပြနေကြဒါလေးတွေပြီးတော့ခေါင်းလာလေးမှလည်းဆက်ကလေးဒိနာလေးမှလည်းဆက်ကလေးရိတ်ကလေးရိတ်ကလေးသွားတာဥဒါဥဒါတောင်းလာတင်လာလောက်တာဥဒါဆက်ကလေးဆက်ကလေးရိတ်ကလေးသွားနေတာဒီရိတ်နဲ့သွားနေတာ ပုံသဏ္ဍာန်ကင်းတဲ့အပေါ်မှာဒါလေးကြီးကတရိပ်ရိပ်နဲ့နောက်ဆုံးအပိုင်းလေးပဲတွေ့နေရတယ်ယောဂီကအာရုံအာမြတ်ကိုသုံးသုံးပညာကိုပတ်ရတာစီးကလေးစီးကလေးစိတ်ကောင်းဒီမှာမှရတာပိုးဆိုင်ဆိုင်ကြီးပဲမကြည့်တာဒီမှတ်နေရတယ်လို့ပြောကြတယ်။အာအာငယ်တယ်လို့ဘာလို့ဒီလိုလက်ပြသွားတယ်။မကြည့်တာဒီမှတ်နေရတယ်လို့ဘာလို့ပေါ့လဲ။အမှန်ကတော့ဒီအပိုင်းကပိုကောင်းတယ်။ဘာဖြစ်လို့ပိုကောင်းလဲဆိုတော့သောသောပိုင်းကညာတွေက ခုနအပေပညာဟန်ပညာတွေနဲ့တွဲနေတော့ဉာဏ်ကမရှင်းအခုဒီမှာအပေပညာဟန်ပညာတွေကင်းပြီးတော့သဘောတက်တက်လေးကွက်ပြီးတော့မြင်နေတာပို့ပြီးတော့အသိဉာဏ်ကရှင်းလာတာဒါပေမဲ့လို့ကြီးကြီးပိုင်ပိုင်အဲမိုက်ကောင်းရကနေပြီးတော့အခုတရေးနဲ့ကုံဆုံးပြောက်ပြနေတာလေးတွေတွေ့ပြီးတော့ပွက်ဆန်ဆန်ကြီးပုံသဏ္ဍာန်လည်းကင်းတရေးနဲ့ကုံဆုံးပြောက်ပြတာလေးတွေတွေ့ပြီးတော့ပွက်ဆန်ဆန်ကြီးဖြစ်ပြီးတော့ တက္ကုမကုအချိန်ခါလေးမှာလည်းယောဂီရလည်းနည်းနည်းတော့တတိကောက်ဖြစ်သွားငါတရားကြီးလည်းကြာကြာသွားအရင်လုံးပုတ်တော့ဆိုပြီးတော့အားငယ်ဒီလိုဘာလို့လဲဖြစ်သွားတယ်အမှန်ကတော့တက္ကုမကုအချိန်ခါလေးမှာဒီလိုပဲဖြစ်တတ်ပါတယ်တတိကောက်လေးကဖြစ်တတ်တယ်ညံကြောင်းလွဲတာလေးဟာသူမိယာမဓမ္မအစဉ်အလာရပါလို့ဖြစ်တတ်တယ်ဖြစ်တတ်တယ်ဒါလေးကကျွတ်တက်ဖို့ရာအတွက်ဖောက်ပြန်တဲ့သဘောလေးပါ ကိုယ်ကလောကမှာလည်းပဲအဲတိုးတက်ပေါက်ပြန်တဲ့သဘောလေးတွေရှိတယ်ပေါက်ပြန်တိုးတက်တဲ့သဘောလေးတွေကလေးအငယ်များလူတွေကလေးတွေပေါ့တရွေကတရွေကြောင်းကနေကြပြီဆိုလို့ရှိရင်အတွင်းဓာတ်တွေဖောက်ကြပြီးတော့နောက်သေးသွားတာမိမိသားစိတ်ဓာတ်တွေဓာတ်တွေရှိတယ်အဲ့တော့မိခင်ညိုများကတော့အခုရင်တွေးဒီလိုအခြေအနေရောက်လာတယ်ဆိုတော့ကြာကြာလောင်လောင်ပေါ့လေဒီမှာဖြစ်တတ်တယ်ဒီမှာ ဝါရဲ့မိခင်များကတော့ငါကလေးဒီလိုဖြစ်တာလေကောင်းတာပဲပေါ့ခန္ဓာခန္ဓာရတာပေါ့ငါကလေးဒီဖြစ်တာကောင်းတယ်ဒါအရွယ်ကြောင့်သူ့အရွယ်ရောက်တဲ့အခါကျတော့အဲ့ဒီလိုနောက်ပြေးသွားခြင်းမယုံတာဖြစ်ခြင်းမပေါ်ဘူးဆိုလို့ရှိရင်ဒီကလေးအရွယ်နှိမ်ထားတယ်ကျမကြီးမပြည့်စုံဘူးဖြစ်တတ်တာဒီကဖြစ်ကိုဖြစ်ရမှာနောက်ပြေးကိုသွားရမှာမိန်းကလေးကိုဖြစ်ရမှာအဲပလိကနေပြီးတော့မှောက်ခံနေ ပေါက်ရကနေပြီးတော့သွားကုန်းတို့လူကုန်းတို့ပေါ့လေမမရခံနေကြတာသုံးလေးကတော့ဖြစ်တယ်လို့ပြောပါတယ်ဘုန်းကြီးတို့ကတော့ဟိုကလေးတွေမဟုတ်တော့မသိဘူးပေါ့လေစာတဲ့စာတဲ့ဖတ်ထားတာမေးလည်းမေးထားတာဟုတ်အဲ့တော့ဓမ္မတိုးတက်တော့ဖောက်ပြန်ရေးဆိုတာဒီလောကမှာအဲ့ဒါရှိတယ်မတိုးတက်ခင်ကြိုပြီးတော့ဓမ္မကလေးမှာဖောက်ပြန်ရတာအဲ့ဒီဖောက်ပြန်ရင်းကလိုအပ်တဲ့ဖောက်ပြန်ရင်း ရုပ်ရည်လည်းဒီတိုင်းပဲတ냐တ냐တက်ခံနေကြလို့ရှိရဲ့နည်းနည်းပြီးပြီးပိုင်ပိုင်နေရနေပြီးတော့မရှိမပဲခတ်ဖွာပါဘောလို့ရှိရဲ့တကူမှအချိန်ခါလေးပါဒီမှာနည်းနည်းကတိကောက်တော့ဖြစ်ပါအဲ့ဒီကတိကောက်လေးအောင်မယ်ကောင်းတဲ့ကတိကောက်လေးပါတိုးတက်တဲ့ကတိကောက်လေးသိကောင်းလားအဲ့ဒါလေးကအဲ့ဒီကကျတော့သိမသိရဘူးရုပ်ရည်မှတ်ရတယ်အဲ့ဒါကြီးမှတ်ရတယ်မှတ်ဖို့ဆိုလို့ရှိရင်တော့နေရာမကြဘူးပေါ့မှတ်ဖို့ဆိုလို့ရှိရင်ရနေတတ်တယ်သိပြပြီးတော့လည်းထွက်တတ်တယ်ဒီမှာ ဒါပေမဲ့ဒီဘက်ရဲ့လောက်ဟုတ်တယ်နောက်ပိုင်းရတဲ့ခါကျတော့ပုံပြီးတော့သိကြပြီးတော့ထုတ်တယ်ပါလိကျင်တတ်တယ်ငါကအကြောင်းမဟုတ်တဲ့ဟာအကြောင်းလုပ်ပြီးတော့လည်းပဲကျင်တတ်တာလေးတွေရှိတယ်ဓမ္မအဲဒါလေးဟောက်ကြတာပေါ့ခုနကလေးနောက်ပြီးသွားတော့ဒီစားရှိတယ်ပေါ့အဲ့ဒီကလေးတော့အထူးစိတ်မတတ်ရဘူးသူကသူပဲတက်တာသွားတာပဲယောဂီမှလည်းပဲဒီမှာအထူးမလုပ်ရဘူးအမှတ်ပဲယောဂမှသွားသူကကြော်သွားတာပါပဲအဲ့တော့ခတ်ဆိုင်ဆိုင်လေးသူဆိုင်ဆိုင်လေးလုပ်နေလို့ရှိရင်တော့တော်တော်နဲ့ကြော်ပြီဓမ္မအဲ့တော့ဓမ္မ နည်းနည်းကတိကောင်ပိုင်ရောက်လာတယ်ဝိပဿနာဉာဏ်ဖြစ်စမှာတော့ကိုယ်ထဲမှာအနေဆုံးခံခဲ့တာတွေတွေ့လို့ဒီကနည်းနည်းကတိကောင်အဲ့ဒါကြီးကျော်သွားတော့နည်းနည်းတော်လာတဲ့အပေါ်မှာပြီးကြတဲ့စီးစီးပိုင်ပိုင်မှတ်ကောက်ရနေပြီးတော့လက်ကြည့်ကောက်ပုံသဏ္ဍာန်တွေပြောက်ထိုင်နေမှလည်းမသိထာမှလည်းမသိကိုယ်မှလည်းမသိဆံမှလည်းမသိခံပါမှုရာတွေလည်းပြောက်သဘောလေးတက်တက်ပြတ်ပြီးတော့မြင်ရတဲ့နေရာမှာလည်းပဲတရိပ်ရိပ်နဲ့ကုံဆုံးကြောက်ပြက်နေတာလေ နောက်ဆုံးအပိုင်းလေးပေါ့အဲနောက်ဆုံးပိုင်းလေးကလည်းမရှိတဲ့အပိုင်းကြီးမှတ်နေရတော့မရှိတာကြီးမှတ်နေရတော့သာမပါတဲ့ဆင်းစားတော့ပုတ်ပြက်ပြက်ကြီးလေးပေါ့ယောဂီကသင်ရတယ်ဒါပေမဲ့လို့ဆက်လက်ပြီးတော့ဒါသူ့စိတ်စိတ်မှတ်နေလို့ရှိရဲ့နောက်တော့ပိဋကတာဖြစ်တာလေငကိုပြီးပြီးပိုင်ပိုင်မှတ်ကောင်းရင်ကအာယုံကပိဋကတာရှိတော့သူ့အလိုက်ပေါ့လေစိတ်နှုံးလေးကအလောတော်ထားလို့အာယုံနဲ့မှတ်ကြည့်တာဝင်ကြဖြစ်တယ် အဲ့ဒီကကျတော့အာယုကတိမ်မွေ့သွားပြီမုံမုံမွားမွားလေးဖြစ်သွားပြီအဲ့တော့မုံမွားတိမ်မွေ့သွားတော့ငကိုအာယုပိသခြင်းကထားခဲ့ပြီးစိတ်နှုံညိုးနဲ့စိတ်နှုံတင်ပြီးတော့မှတ်လို့မှတ်လို့တော့မရဘူးမင်းနဲ့တိုးရတယ်စိတ်နှုံလေးတင်ပြီးတော့မှတ်ရတယ်ဟိုကွာလန်းတဲ့နေရာကတရားဝတ္ထုတစ်ခုကမုံမောဝဖြစ်နေလို့ရှိရင်ရှေ့တိုးကြည့်ရတာလို့ပြောတယ်ရှေ့တိုးကြည့်မြင်တာပဲငယ်မမီးမပြီးတာလေးဆိုရင်ရှေ့တိုးကြည့် မပြီးတာသေးဘူးဆိုရှေ့တိုးကြည့်ရှေ့တိုးကြည့်နောက်ပြီးတတ်တာတွေ့ရတာဒါမှမှုံမောဝါအာယုလေးခေါင်းသားလေးရေကလေးပိန်သားလေးရေကလေးကောင်းတာပူတာအေးတာလေးအကုန်လုံးရေကလေးရေကလေးသွားနေတာလေးမပြီးတာဖြစ်နေတော့အမလို့အမရဖြစ်နေတော့နည်းနည်းအားစိုက်ကြည့်ပေါ့စိတ်သွန်းအားလေးနည်းနည်းအားစိုက်စိတ်စိတ်ဆုံးလေးပြင်ပြီးတော့ကြည့်ပေါ့ကြည့်လို့ရှိရင်နောက်ပြီးတတ်တာဖြစ်လာတာတဲ့အားလည်းပြည့်လာတတ်တယ်ဝတ္တတာဟာကျေးဇူးလည်းမရှိတော့ဘူးအဲ့ဒီတရိပ်နဲ့ကုံဆုံးနေတဲ့ဟာလေးနဲ့ဒီအရှိမတ်တဲ့ဟာ စိတ်နဲ့ပေါ့အဝင်ကွင်းကျဖြစ်ပြီးတော့ဟွန်းသူကမှတမျိုးမှလို့ကောက်လာတာသူကကောက်လာတာအဲ့ဒီကကြလို့ရှင်ယောဂီကဟိုသူ့တရားအာရုံကလည်းပဲအလိုက်ပေါ်ပေါ်ပြီးတယ်ဉာဏ်ကလည်းပဲထက်လာပြီနည်းနည်းစိတ်နှုတ်ပြင်ပြီးတော့မှတ်တော့ဘုံမောမဟာလေးတော့မှတွေ့လာတယ်ဆိုတော့အမှန်တန်သိမ့်ဝိတဲ့ဒီကြီးကဖြစ်လာပြီဉာဏ်ကထက်လာတယ်ဉာဏ်ကထက်လာတော့သူ့ဘာသူ့အလိုလိုပဲမှတ်သွားတယ်ဖြစ်တာခုန ရင်တော်ပြရပြညာမိုင်းထိုက်တာတော့ကတော့ပေါ်လာတဲ့အာယုံလေးကိုတောက်ပြီးတော့သူတို့ဘောက်ကရဲအောက်ပေါ်လေရည်ကြီးကြောင်းနဲ့ပါလာတဲ့ငါးကိုမချမ်းခွေရပဲနဲ့အလိုက်တွေကောက်ကောက်ပြီးတော့စားနေတယ်ပေါ်လာတဲ့အာယုံလေးတွေလိုက်တင်မှတ်နေမှတ်ကောင်းနေလို့ဆိုပေမဲ့လို့ဟောဒီရင့်တော့ဒီငါညာပိုင်းလောက်ရောက်လာတဲ့အာနဲ့နှိုက်စာလေးရှိရတော့သူကမြိုက်ကြက်ကြံနေရတယ်ဒီကထူးကြတယ်သူကညာလည်းပဲထူးကြတာတိမ်မွေးတဲ့ဟာလေးကိုတွေ့နေတာ ဒီရေးရေးနဲ့အားလေးတွေ့နေတာဓမ္မလိုက်ပြီးနေတာအမှန်သိကြတာတိက္ကုမပညာဆိုတော့ဒါပြောတာတိက္ကုမပညာဆိုတာတိမ်မွေးတဲ့အာယုံလေးတွေကိုသိတာဓမ္မအမှန်သိကြတာအရိကကြလို့ရှိရင်ညာနေသိက္ခဝဟန်တိသင်္ခါရိသလောဥပထန်တိဥပ္ပါဒဝါသိတိံဝါဘဝတံဝါနုမိတံဝါနတံပါဘူးနာတိတဲ့ခရဝရဗေဒနိရောဓိယောတတိတန်တိတတိညာနေသိက္ခပြုပြီးတဲ့ညာက ထက်တန်အားကောင်းတန်ရှင်းနေရှိရင်ဝဟန်တေသူ့လိုလိုထောင်သွားလာတော့သူ့လိုလိုပဲတစ်ခါတည်းမှတ်သွားလို့ဖြစ်နေတာကိုကအာမစရတော့ဓမ္မပိဓမ္မဘောဒီပေါ်ရအာရုံလေးဓမ္မပိဓမ္မခါတဲ့သူ့ဟာသူလိုက်နေလမနေတာသင်္ခါရတုလောဥပထန်နေသူကျွစေရအာယုသင်္ခါရရကုဏဖောင်းမှုပိမှုထိုင်မှုသိမှုပေါ်တယ်မှာဒီမှုအေးမှုအစရှိတဲ့ကျွစေရအာယုလေးပေါ်တယ်ကျွစေရအာယုတို့ကလည်းလောဥပထန်တေသူအလိုလိုပဲသူကသူ့မှတ်ပါကို့မှတ်ပါလို့ပြောတော်တယ်ပြောတဲ့ကြဲကြီး ပို့ပေါ်ပြီးနေကြတယ်အမှန်ကတော့အရှုကအာယုံကလည်းပဲအဲဒီလိုပေါ်ပြီးမယ်ဆိုတော့အကြောင်းညာမရှိပါဘူးသတ္တဘာဝပါပဲငကိုယ်တဲ့ကူကဒီယုဒ္ဓနန္ဒတရားဥပဒုလိုက်တဲ့ဖြစ်နေတာပါပဲညာကမခွေတော့မသိဘူးကောအခုကညာပြီးလာပြီလေညာတက်ပြီးတော့သနရှင်ကြီးဖြစ်လာတော့ပြီးလာပြီပြီးလာတဲ့အခါကျတော့ဥပဒုလိုက်တဲ့ပေါ်ပေါ်ပြီးနေတာပဲဟို စာဖတ်သိပြီးတော့မကြွကျင်တဲ့ပုဂ္ဂိုလ်ဟာစလုံးတွေပေါင်းပေါင်းပြီးတော့ဗလိခက်လေးလေးဆိုင်ဆိုင်လေးမှတ်နေဟိုတယ်ဖတ်နေရတယ်။နောက်တစ်ပြေးပြေးဖတ်ပါဖတ်ပါများတဲ့အခါကျတော့ကျွတ်လာ။အတော်ကြီးဖတ်ပါဖတ်ပါများပြီဆိုလို့ရှိရင်တော့အထူးကျွတ်လာတယ်။တော့တော့တော့နေကြအခါကျတော့တွတ်လာတာ။တော့တော့တော့ဖတ်သွားတဲ့အခါမှလည်းမသိမသာစလုံးပေါင်းမှုလေးတွေကသူ့ဘာသူပါဝတာ။ကိုလုံးကအလေးကျင်းတယ်ဒါကြတဲ့တမမသိမသာလေးစလုံးလေးပေါင်းပေါင်းပေါင်းပေါင်းလာတာသိတာသိဉာဏ်လာတယ်မှာ ဒါလိုပဲဒီလိုပဲပေါ်ရပေါ်ရလေးကိုပေါ်ကျဲလိုက်ပြီးတော့ဒီမှာဒီပတ်ပြီးလိုက်ရင်တက်တက်တက်တက်တက်တက်နဲ့တကားနဲ့တမဖတ်နိုင်သွားမှတ်နိုင်သွားတာအစ်စ်ပေါ်ပြီးကြတယ်ဒီပေါ်ပြီးကြတယ်ပေါ်ပြီးတဲ့အခါကျတော့ဥပ္ပါဒဝနတမ္ပပုနာတိအရှုကအာယုရဲ့အစပိုင်းမတင်တော့ဘူးဒီတေဝနတမ္ပပုနာတိအလယ်ပိုင်းလည်းမတင်တော့ဘူးတဲ့ဖောင်းလာဆိုလို့ရှိရင်ဖောင်းကဖောင်းလည်းမတင်တော့ဘူးဘောဓဝနနတမ္ပပုနာတိ မြဲတဲ့အမြဲဆိုတခုတည်းတခုဆက်စားပြီးတော့ယူရင်လို့သွားနေတယ်အဲ့ဒါမျိုးလည်းမထင်တော့ဘူးတဲ့မိမိတဝနာတပါဟုနာတိလက်ရှိကောင်းပုံသဏ္ဍာန်အဲ့ဒါတွေလည်းပဲမထင်တော့ဘူးတဲ့မထင်တော့ဘယ်ရောက်နေလဲဆိုတော့တတိလေးကအမှတ်ကလေးကဘယ်ရောက်နေလဲဆိုတော့ခရဝရဘေးကနေတော့ဒီကတတိတန်တိတတိခရကုန်းကုန်သွားတာဝရပြက်ပြက်သွားတာဘေးကကြောက်ကြောက်သွားတာအဲ့ဒီပြက်ချင်း ကြောက်ချင်းကုံချင်းခေါ်တဲ့ချုပ်ချင်းတဲ့အဲ့ဒီချုပ်ချင်းပေါ်မှာပဲမှတ်တည်တဲ့စိတ်ကလေးကတီးနေတယ်အတီးလေးရတာလေးဖြစ်နေတယ်တရရနဲ့သွားနေတာတီးနေတာဒါပြောတာပါပဲအဲ့ဒါလေးအဲ့ဒါလေးကပိုကောင်းတယ်ပိုးပြီးတော့တန့်ရှင်းလာတာအဲ့ဒီခါကျတော့ခဏမင်းကြီးစိတ်ရည်နဲ့ပေါ့လေမှတ်ရတာဆင်းရဲတာတာကြီးမှတ်ရတာမရှိဘူးအလိုက်တင်လေးပဲအလိုက်တင်လေးမှတ်ကောင်းတာလိုက်တင်လေးမှတ်ကောင်းတော့တာပဲဒီမှာအလိုက်တင်မှာ ဒုက္ခနေရာမှာဘာရောက်လာလဲဆိုတော့ခုနအလိုက်ဥပ္ပခါပေါ့ဥပ္ပခါရောက်လာတယ်ဥပ္ပခါခုနသူ့ဆိုင်ကြည်ကြည်မှုပေါ့ဒီမှာသရုပ်ကတာလေသရုပ်ကတာရက်စလာတယ်ဒုက္ခလည်းမရှိတော့ဘူးတဲ့ဓမ္မကိုယ်ရဲ့စိတ်ကိုယ်ရဲ့ကောင်းနေတာပေါ့ဒုက္ခလည်းမရှိတော့နာရကျင်နာကြိုက်တာဆဲတာလည်းမရှိတော့ဓမ္မသောမနတခေါ်တဲ့ဝမ်းမြောက်မှုလည်းမရှိတော့ဘူးစိတ်ထဲမှာသောမနတခေါ်တဲ့စိတ်ချမ်းသာမှုလည်းမရှိတော့ဘူးကိုယ်ရဲ့ကောင်းတာတို့မကောင်းတာတို့ပြီးတော့စိတ်ချမ်းသာတို့စိတ်ချမ်းသာမှုဆိုတဲ့ဟာရှိ အောက်ပိုင်းကံတွေကကျင်းခဲ့ပါပြီ။ဒီဘက်ရောက်လာတဲ့ခါကျတော့သူကျင်းသွားတာကောင်လားသောမနတခေါ်တဲ့ဝန္တာဟုဒီဝန္တာဟုမရှိတော့ဘူးအဲ့ဒါကြီးထုတ်သွားတယ်။အဲ့ဒီဖြစ်အဲ့ဒီကျင်းသွားပြီတဲ့ကျင်းသွားတော့ဘာဖြစ်နေလဲဆိုတော့အဒုက္ခမတုခတဲ့ဒုက္ခလည်းမရှိဘူးဒုက္ခလည်းမရှိဘူးတဲ့ထို့တယ်လည်းမဟုတ်ဘူးကောင်းတယ်လည်းမဟုတ်ဘူးတဲ့ကြားပါကြားခံစားမှုလေသူဒီကြကြတယ်မှာစတာပဲအဲ့ဒါကိုတမဆောင်ဖို့ရှိတယ် ဥပေက္ခနဲ့သူဆိုင်လေးလေးစဉ်သံခေါ်သည်တဲ့ဥပေက္ခဥပေက္ခဆိုတာအလိုက်ကိုရှိတာကောင်းတယ်လည်းမဟုတ်ဆိုးတယ်လည်းမဟုတ်ဘောဒီကအတုခမတုခဆိုတာအတုခဆိုတာကသိရတယ်လည်းမရှိအတုခချမ်းသာတယ်လည်းမရှိဆိုးတယ်လည်းမရှိကောင်းတယ်လည်းမရှိဘောဒီကဥပေက္ခသတိပါတိသုတ်တိအဒီအလိုက်တဲ့ဇုံကောင်းတဲ့နွားတစ်ချင်းမောင်းရတဲ့သတ္တရမိစ္ဆဥပေက္ခကြောင့်ဖြစ်တဲ့ တတိကလည်းပဲအထူးသဖြင့်စင်ကြယ်အဲ့ဒီစင်ကြယ်မှုရှိတဲ့သရုပ်ဒသံဒီမှာစသည်တဲ့ဒါတော့သိရလည်းမရှိချမ်းသာလည်းမရှိအလိုက်အပြည့်ဇုံကောင်းတဲ့ဓမ္မတစ်ချက်မောင်းရတာဓမ္မပို့ပြီးတော့ပိဋိတတာဖြစ်လာတယ်ဆိုတော့အဲ့ဒါကိုပိဋိရရတယ်ငြိမ်ကောင်းတယ်လို့ဒီလိုခေါ်တယ်လူတော်ဥပ္ပယပြညာပိုင်းကအဲ့ဒါကောလား ညိတ်ကောင်းတညိတ်ညိတ်နဲ့ကောင်းတာဉာဏ်တော်ရိယပြဉာဏ်ပဲရောက်တဲ့အခါကျတော့တစိမ့်စိတ်ကောင်းတာသင်ရှားတယ်အခုဓမ္မသုဒ္ဓသံပိုင်းရောက်တဲ့အခါကျတော့ငြိမ်းပြီးတော့ကောင်းတာဒါပေမဲ့ဒီကောင်းကတိတ်ပြီးတော့မပြီးတာလေဟိုသင်္ကာရိပက္ခဉာဏ်ပိုင်းရောက်တဲ့အခါကျမှပို့ပြီးတော့ပြည်သတာရှိတာကမှအဲ့ဒါကတော့ကိုထူးကြတယ်ကွာဒါငြိမ်ကောင်းစာပြည်သေးတာပဲဆိုရမယ်အဲ့ဒါဥပ္ပခါနဲ့သူဆိုင်လေလေးပြည့်ဇံခေါ်သည်ဥပ္ပခါနဲ့ စူးစိုက်လင်းဒီစိတ်သံခေါ်သည်သို့ဇာယနာဥပ္ပခာနဲ့ဥပ္ပကရာဇာယနာနှစ်ပါးပါဇာယနာနှစ်ပါးပါတဲ့သရုဒ္ဒဇာနဲ့လေးခုမြောက်ဇံပေါ့ဒီမှာရလာတာသူချာချာပြလာတာ အဲဒီမှာတစ်ဆင်းဆက်ပြီးတော့အားထုတ်လို့ရှိရင်တည်ရည်နဲ့ကုံဆုံးပြောက်ပြက်နေတာတွေ့ရတော့ဖြင့်ဒါတွေပေါ်မှာဘယတုပဋ္ဌာနာဆိုတာကြောက်ဖွယ်ရာအနေဆင်းတယ်ကြောက်ဒီကြောက်ပေါ်လည်းတစ်မျိုးပဲတရားတစ်ချိန်ကြောက်ပုံမျိုးနဲ့လည်းမတူဘူးဒီကြောက်ရမယ်လူကြီးလူကြီးတွေကိုကြောက်ပုံမျိုးနဲ့လည်းမတူဘူးတစ်မျိုးပဲတော့မကြောက်ဘူးအဲဒီလိုလည်းဖြစ်လာတယ်ဓမ္မတော့အသေးစိတ်ပြောလို့ရှိရင်သာမညကိုပြောသွားဒါကဘယညာလို့ခေါ်ပါလား ရမတစ်ချင်းဆက်ပြီးတော့အားလုံးလို့ရှိရင်ဒီနဲ့ကုံဆုံးပြောပြနေတာတွေ့ရတဲ့ချင်းမတရိပြာတွေပေါ့မတရိပြာတွေတွေ့တာလေဒီကလေးကုံဆုံးပြောပြတာဒီနဲ့ကုံဆုံးပြောပြနေတာတွေ့တော့မကောင်းတာတွေကိုယ်လိုတိုင်းပြီးသူသဘောတိုင်းပြီးဖြစ်တာတွေပေါ့မျက်စိရဲ့သဘောပဲဆိုတာလေးထပ်ဖြစ်ဖြစ်ရှင်းရှင်းလေးတွေ့လာတာအဲ့ဒီကမျိုးမှလည်းတိတန်ရဲရဲအစရှိတဲ့မတရိပြာတွေပညာနမိတ်ကြီးရဲ့ပဲသင်လို့ဖြစ်တတ်ပါတယ်ကွာ မတရိတရားတဲ့အဖြစ်တွေမြင်လာတာတဲ့အဖြစ်တွေကောင်းကြီးမြင်လာတာတော့အဖြစ်တွေမြင်လာတဲ့အခါကျတော့ဘာကောင်းဘူးမှာမှားတာတော့မကောင်းမဖြစ်လာတာတော့ဘဝဒီလူကျင်တာတွေလည်းသူ့မှာမရှိတော့ဘူးဒီခါမျိုးမှာဘုရားဆိုလို့ရှိရင်လူဘဝတဲ့စင်တန်းမြင့်တဲ့အဲဘဝဒီဆိုလူကျင်လူကျင်သူကလည်းပဲဘဝဆိုတာဒီယုတ်ဒီနာနေတယ်ဒီယုတ်ဒီနာဘာထင်မှလဲရှိပြီးတော့ပြက်နေတာဘာကောင်းဘူးအဲဒီလိုအဖြစ်တွေမြင်လာအဖြစ်တွေမြင်လာတော့ဒီဘဝပေါ်မှာသူကခုံမင်တာလည်းမရှိတော့ဘူးပေါ့ ဝေယနုပဒနာဘာဝင်တော့နန္တိပဇာတိဆိုတာပေါ့လေဒီရင်နဲ့ကုံဆုံးကြောက်ပြနေတာတွေကိုကျွမြင်တဲ့ဝေယနုပဒနာဉာဏ်ဖြစ်စီပွားစီလို့ရောက်ပြီးပုဂ္ဂိုလ်ဟာနန္တိတဲ့ဝတ္တအောင်ရောက်နေပေါ့လေနှစ်သိအားရသစ္နာတဲ့အဲ့ဒီကပေါ်မလာတော့ဘူးဒါကြီးကျင့်သွားတယ်ဘာမှမလုပ်ကျင်တော့ဘာမှမလုပ်ဘဝတွေဆိုဘာမှမလုပ်ကျင်အဲ့လိုဖြစ်သွားတာပဲငါကဆိုလို့ရှိရင်ဒီမှာကြီးနေစားနေတာအခုလူဘဝတောင်မှအင်းအချိန်ကြီး သူ့အခြေအနေလိုက်ပေါ့လေမလုပ်ချင်တာတွေအစီအမံကိန်းတွေရေးချပြီးတော့သိကူးရင်းနေတာနောက်ဘဝအတွက်လည်းပဲသိကူးရင်းတာတွေရှိတယ်ဒီမှာအခုဒီမှာအပြက်တွေတွေ့လာတာကိုဝေယနုပဒနာဘာဝင်လို့အာယုဏပဒာတိဆိုတာတိရင်းနဲ့ကုံဆုံးကြောက်ပြက်နေတာကြီးသူ့တော်များတဲ့ခါကြတော့ငါကမိမိရေးရတဲ့ပတ်သက်ပြီးတော့ဗောလေစီမံကိန်းကြီးချပြီးတော့ဗောလေအထုလူတဲ့သဘောလေးကြီးရှိတယ်အခုဒီမှာအထုလူတဲ့သဘောမရှိဘူးဘဝကြီးလည်းလူကျင်တာရှိတော့ ဘဝကြီးရရှိဖို့ရလို့အထုတာဒီတိုင်းဒါတွေမရှိတော့အခုလက်ရှိဘဝကောင်းစားရေးအတွက်ပေါ့ဒီမှာဒါတွေတော့မှသိအားကြီးကုန်သွားတယ်အာယုဟနာခေါ်အာယုနာဆိုတာလုံးပန်းတာမိမိကကောင်းစားရေးအတွက်ယခုပြည့်စက်ကရောက်နောက်ဘဝအတွက်ကောကောင်းစားရေးအတွက်လုံးပန်းမှုအဲ့ဒီလုံးပန်းမှုကဆန့်ကျင်မဲ့ဖြစ်သွားတယ်ချက်ချင်းတခါတည်းခလုတ်နှိမ့်လိုက်တဲ့ခါကျတော့ချက်ချင်းကြောင်းသွားတယ်လေဘာမှကိုခါတည်းမရှိတော့ဘူးဒါဒီဘုံလုံးကနေခဲ့တာငါမှားတာမိုက်တာဒါကြီးသူ့ပါဘူးဆိုတာပေါ့ ကြောင့်ဖြစ်သွားတာအာယဝနာလည်းအနာယဝနာပေါ့လေမိမိကောင်းစားရေးအတွက်လုံးပန်းလိုတဲ့သဘောကနေပြီးတော့မလုံးပန်းလိုတဲ့သဘောတဲ့ဒါဒီမထူပါဘူးဆိုပြီးတော့ပေါ့ဒါတွေဖြစ်တယ်ဘုရားတရားတော်မှာဆိုလို့ရှိတာတွေတော့ရဟန်းငယ်ဘုရားတော်မှာမြန်မာစာပေနဲ့ပြိကစာပေတော်တော်နိုင်ငံလေးရှိသွားရေဒီပြစာပေတွေပေါ့ပါဠိကိုအထောက်အကူပြုတဲ့သက္ကတစာပေနဲ့အင်္ဂလိပ်စာပေ ထူးထူးချွန်းချွန်းငယ်ငယ်သွားပြီးတော့ပြင်မယ်ဆိုတာဒီလိုဒီမှန်ကိန်းတွေရှိတယ်ဒီမှန်ကိန်းချထားတာနောက်တရားတွေအထုတ်တဲ့ခါကျတော့ထူးပါဘူးဟိုထူးပါဘူးဆိုပြီးတော့တာအဲ့ဒါမှလွတ်ထွက်သွားတယ်ဘာမှမလုံးမတော့နည်းနည်းဘုဒ္ဓတာကြည့်ုံများလေးကြီးတာကြီးတာရင်ဒါလေးတော့ပဲလုံးမတော့တာပဲလုံးမတော့သူ့ပါဘူးဒါတွေကလောကီစိတ်ဓာတ်တွေပါပဲဆိုပြီးတော့အဲ့ဒီဖြစ်သွားတာအဲ့ဒါအဲ့တော့လောကီအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့တုံ့သွားတယ်လို့ဖြစ်တယ် ဒါမလို့တရားထုတ်တဲ့ပုဂ္ဂိုလ်တုံးသွားတယ်သူကပြောကြတယ်တုံးတာမဟုတ်ဘူးသူကတုံးတာမဟုတ်ဘူးတဏှာနဲ့ကျင်းသွားတာသူကအာယုဏမိမိဘဝကောင်းစားရေးအတွက်ပေါ့လေထက်ထက်မြင်းမြင်းနဲ့လုံးပန်းလို့တဲ့လုံးပန်းလို့တဲ့ဘဝနေပြီးတော့မလုံးပန်းလို့တဲ့ဘဝခလုတ်နေတဲ့လူကြောက်သွားတာအခုလိုဇာကတော်ကဘဝကြီးကျင်းပြီးတော့တဏှာရှင်ရှင်နဲ့အေးတဲ့ဘဝလေးကိုကိုမြတ်လို့တာ ကောင်းတဲ့ဟာနှစ်သာရရှိတဲ့ဟာကိုပုံမြတ်လို့ပြီးတော့ပို့ပြီးတော့ဒီပေါ်မှာလေးစားတဲ့သဘောပြတာဓမ္မကိုယ်ရီဟာအကာတွေပါပဲဆိုတာသိသိသွားတာတုံးတာမဟုတ်ဘူးလောကကြီးနဲ့တုံးတယ်လို့ပြောတာပါလေသို့တော့ဘဝဆင်းရဲတွေကလုံရောက်ရေးအတွက်ကတော့ဓမ္မထက်ထက်မြဲမြဲဖြစ်လာတာသူကြည့်ကြတာဒီဟာပြအောင်လုပ်ရတာပဲမြတ်စွာဘုရားလည်းဒီဟာပြအောင်ကျေးဇူးပါလို့အာထုရတာပဲတရားတွေဟောတာလည်းဒီလိုပြအောင်အာထုရတာပဲ ဆရာတော်ကြီးတွေ့လာပြီဆိုလို့ရှိရင်ရှိရရှိရအဝေါ်မှာတာယာမှုတွေကင်းပြီးတော့ညှိငွေလာတယ်အဲ့ဒီညှိငွေဉာဏ်နဲ့ရှိအောင်အားထုတ်ရမယ်လို့မြတ်စွာဘုရားဟောတာကအခုညှိငွေလာပြီပေါ့တာယာမှုတွေကင်းပြီးတော့ဒီလားသိသိကြတာပဲတော့အဲ့တော့အပြစ်နာသာမတတိပြားလေးတွေတွေ့လာတော့နောက်တရားမှတစ်ခုဆက်ပြီးတော့အားထုတ်ပြီးသေးနဲ့ကုံဆုံးကြောက်ကြနေတာတွေ့ပြမှုကြီးနေတဲ့သဘောကြီးဖြစ်လာတယ်ဒီပေါ်မှာတာယာမှုမရှိဘူးတာယာမှုရှိတော့၆ပြည်ဖြစ်လာငါကတော့သိတာယာတာ စိတ်ထုတ်ပြေးတာတရားအထုတ်ဖို့ဆိုရင်စိတ်ထောက်ပြေးတာကပြင်းစရာကြီးပဲလို့သူသိနေတာတကယ်လည်းဒီအထုတ်တဲ့အခါကျတော့ပြင်းစရာကြီးထောက်ပြေးလို့ကြီးရတယ်ပြီးတော့အောင်မယ်ပြောလာတာဆိုသူ့ပြေးလာတာအင်းတရားနဲ့တည်းမရောက်ခင်ကအမှန်ပြင်းစရာကောင်းထောက်ပြေးလို့ကြီးရတယ်ပြီးတော့တခါတည်းဓမ္မတူတူကဲကဲပဲဉာဏ်နဲ့တက်လာတဲ့အခါကျတော့ပြောပြီးတော့အင်းသုတ္တပြည့်ဖြစ်လာတာအမှန်ပြကြတာဓမ္မအဲ့တော့ဒီအလုပ်မှာပို့ပြီးတော့ဓမ္မအလေးပေးလာတာ သူဟာဒီအကာတွေပဲဆိုတာအလေးမပေးနေတာတော့ဒါပေမဲ့လို့ဒီယုတ်ဒီနာတွေရှိနေလို့ရှိရင်တော့ဒီထက်လာအပြည့်ဝမရပဲကိုအဲ့တော့ဒီယုတ်ဒီနာတွေမရှိတဲ့နေရာအဲရောက်မှကောက်မှာပဲဆိုပြီးတော့ဒီကလွတ်ချင်တာကလွတ်ချင်လာတဲ့အတိုင်းပေါ်လေးဆက်ပြီးတော့အထုတ်တဲ့အခါမှာပို့ပြီးတော့မမြဲဘုံနဲ့ကျဲဘုံဒီဘောတိုက်ကြီးဖြစ်ပုံကိုတွေ့လာတာဖတ်ပြီးတော့ကြည့်ရတာပါအဲ့ဒီကြည့်ရလည်းပဲဒီမှာတက်တော့တဲ့သားလေးခါတော့ရှိကောင်းသွားတာပဲဝိရုဥပမာပြောရလို့ရှိရင်ဟိုတန်ဃာတယ်များ ရေထဲပါပေါ့ညှုပ်ဆောင်တာညှုပ်ဆိုတာညှုပ်ဆိုတာကငါးဖက်နဲ့ဖိုက်တစ်ခုပါပဲကရိယာတစ်မျိုးပါပဲငါးဖက်နဲ့ကရိယာလေးပါတယ်ဝါကြောင့်လေးဒီပါလေးနဲ့ရက်ပြီးထားတဲ့ဟာမျိုးအဲ့ဒါမှငါးလာရရည်ကြီးကြောင်းကနေပြီးတော့အပေါက်ပေးပြီးတော့ဒီကထောက်ထားရတာကိုငါရည်ကြီးကြောင်းနဲ့လိုက်အဲ့ဒီညှုပ်နဲ့ဝင်သွားတာငါမိတာတော့ညှုပ်ထောင်ထားတယ်အချိန်တာကြလို့ညှုပ်နဲ့ အဲအဲ့ဒီမြုပ်ကြည့်တဲ့နေရာသွားပြီးတော့မြုပ်နဲ့လက်ထုတ်ပြီးတော့နိုင်လိုက်တဲ့အခါပြုတ်ပြုတ်ကောင်းကြီးသွားပြီးတော့ဒီမှာထုတ်မြင်လာကြည့်နေတယ်တဲ့ငါဖမ်းတယ်ငါစားတဲ့ပုဂ္ဂိုလ်ပေါ့ရေလုံသားပဲရှိကြပါသေးတယ်။ဒါရေထဲမှာဆိုတော့ပြုတ်ပြုတ်ကောင်းကြီးဆိုတော့သူ့စိတ်ထဲမှာတော့ငါလို့ထင်တာပေါ့ဟာအကောင်းကြီးကြီးပဲမနှိပ်တာပဲငါတို့မိသားစုလောက်ပါပဲရောက်လာလို့ရှိရင်တော့ဘယ်လောက်ရမှာလဲပေါ့တွေ့ချီတွေကြားပြီးတော့သိဝဲတာမှာတော့သူကတော့အကောင်းကြီးမမြင်ရသေးပဲကိုသိကြောနေတာ ဒါလိုပဲအခုဘဝရထားတဲ့ပုဂ္ဂိုလ်တွေကလည်းအခုလူဘဝဆိုတော့လူဘဝအောင်အရှင်တန်းနေတဲ့ဟာကြီးနဲ့ရှင်းပြမယ်ဆိုလို့ရှိရင်တော့ငြိမ်းကောက်လာဘူး။သိကျော်တာသူရပြတဲ့လူဘဝသက်ဆုပ်တာမပြေကြည့်တော့မယ်အနည်းဒီတော့မသေးတော့မယ်အနည်းကိုယ်လုံတိုင်းဖြစ်တဲ့အနည်းပေါ့အောင်မယ်တတလုံးတော့ဘာလို့တတန်ရာလုံးပေါ့အသက်တမ်းများတကားတဲ့အသိကြီးအတားအမြင်များရှိတယ်လို့ဒီလိုသိရှိတော့မိမိတွေပုံဝစားစားနဲ့ကိုယ့်ဘဝရထားတဲ့ဘဝဒီသိကျော်တယ်သိကျော်တယ် သို့မတည်သေးပဲကိုပြောဦးမှာပေါ့ခုနကတန်ခါတဲ့ရေလုံသားပေါ့လေညုံနဲ့လက်ထိုးနဲ့လက်တဲ့ခါကျတော့ပြော့ပြော့ကောင်းကြီးကလည်းရေထဲမှာတွေ့ရတာလည်းရှိတယ်ကောင်းကြီးဘယ်လောက်တာမနှပိတ်တာလောက်ရှိမှာပဲမှန်ပြီလေပြောပြီးတော့နေတာအခုမမြင်သေးဘူးလေအကောင့်လည်းမပေါ်သေးဘူးမိမိရထားတဲ့ဘဝကြီးကဘာအကောင့်ထဲကြီးပဲဆိုတာကိုထိုင်နေတဲ့အကောင့်ထဲကြီးလားဆိုတော့မသိသေးဘူးကမသိသေးတော့ပြောတာပေါ့ဟောရေရနေဆွဲပေါ်လိုက် ဆွဲခေါ်လိုက်တဲ့ခါကျတော့သူခင်းလို့ငါးကြီးကမဟုတ်မွေးကြီးဖြစ်နေဟုတ်လားရေထဲမှာတော့ဘယ်လိုလဲတော့ရေထဲမှာအကောင်းကြီးငယ်ငယ်ကငါးကြီးပေါ်ဆင်းနေတာဆွဲခေါ်လိုက်တဲ့ခါကျတော့ဘာဖြစ်သွားလဲငါးနေပြီးဘာပြောင်းသွားလဲမွေးကြီးဖြစ်သွားတာဟုတ်လားအမှန်ကတော့ရေထဲမှာတဲ့ကူကမွေးရောက်မွေးပါပဲဟုတ်လားဒါပေမဲ့လို့ရေကဓမ္မဖုံးထားတော့သိစိတ်ထဲမှာငါးထင်းနေတာပြောနေတာ ဆွဲခေါ်လိုက်တဲ့အခါကျတော့မူကြီးမူကြီးတွေ့ပြီဟုတ်လားဘယ်လိုလဲမလဲတကွာငါးကြီးလို့ထင်တဲ့ဟာဘယ်လိုဖြစ်သွားတော့မူကြီးလို့ထင်သွားတော့ကလားပြောတာရှိသေးလားပြီးတော့ဘူးဟုတ်လားဒုက္ခပြီးတဲ့ကောင်းဘူးနောက်လည်းပဲရှိတဲ့အခါကျတော့လည်းရေးသုံးချက်ပေါ့စိတ်ချင်းနဲ့မူကြီးမှသိတယ်ပို့ပြီးတော့သိုးသွားတာပေါ့ဟုတ်လားဒီကောင်ကြီးကတော့ကလေးကြီးတော့ဒုက္ခရောက်တော့မှာဆက်ဆုပ်လာမူရလည်းဆက်ဆုပ်ကြရကြီးကြောက်လိုက်ကြောက်ကြရကြီးကိုဒီပေါ်မှာစိတ်ချင်းနဲ့ မှတ်သားကပါလာတယ်ဆိုတော့ပူကြောက်သွားမှာပေါ့ဟောပထမဆုံးဓမ္မယောဂီတွေကလည်းဒီတိုင်းမရထားတဲ့ယုတ်ကိုမြဲတဲ့ကောင်းစားချမ်းသာတဲ့ကိုယ်လိုတိုင်းဆိုတဲ့အနေနဲ့ပထမဆုံးသင်ခဲ့ပြီးတော့ပြောနေတာဟောကိုယ်ရဲ့စိုက်ပြီးကြည့်တဲ့အခါကျတော့ယုတ်ရဲ့နာရဲ့လို့ထဲကိုအမှန်မြင်လာပြီမို့လားငါယုတ်နဲ့ငါနာဆိုတဲ့အနေနဲ့မြင်ရလား သူ့သဘောသူဆောင်ပြီးတော့မြင်လာပြီအမှန်မြင်လာပြီမလားကြောက်ကြောက်ကြလည်းသိလာရမတစ်ဆင်းဆက်ပြီးတော့အားထုတ်တဲ့အခါကျတော့ပေါ်ပြီးတော့ကြောက်သွားတာတရေဘောလဲပြောလို့လည်းဆင်းရဲတာအကုသရာမဟုတ်ဘူးကြောက်စရာကောင်းဖို့တရေသူ့သဘောတိုင်းဖြစ်ပုံလေးရောတရေတရေသုံးရမြင်လာတာဒီလက္ခဏာကြီးသုံးပါဆိုတာဒါပြောတာပြုပြီးတော့သိရတဲ့ရုပ်တရားပေါ်မှာသူတို့ရဲ့မမျက်စိရဲ့သဘောပဲခေါ်တဲ့အရေးသုံးရမြင်လာတာဒါအစိတ်ပဲရုပ်နာရဲ့စိတ်တွေပဲဒီကအပြစ်နာသမတတိတရားတွေပဲအစိတ်တွေအဲ့ဒါတွေမြင်လာတာ ခုနရေတွေကနေမူကြီးဆွဲခေါ်လိုက်တဲ့အခါကျတော့မူကြီးမှပြီးတော့ဝင်မဘူးဆိုတာသူမှရှင်းသွားတော့ကြောက်တာလေရှင်းတယ်။ဒါကတော့ငါးကြီးလို့ခင်မနေတာကတွဲနေတာအခုတော့မွေမှပြီးသွားတော့မတွဲတော့ဘူး။ရုပ်ကိုရုပ်မှပြီးသွားတော့အဲရုပ်တရားနဲ့တရားကိုအမှန်နဲ့ပြီးသွားတော့အရင်လိုမဟုတ်တော့ဘူးပေါ့။တရားမှတစ်ချင်းဆက်ပြီးတော့မမြဲဘူးပြည့်ဘူးဒီကောတိုင်းကြီးဖြစ်ပုံလေးတွေပေါ့ဒီကုနာမူကြီးလည်းပဲမှလက်ရည်သုံးရည်မြင်တယ်လို့ပေါ့။ အငဲတာလေးပြီးတော့ကုံဆုံးပြက်ပြန်နေပြီးတော့ကြောက်ကြားပြီးတော့ကြောက်နာပြီးကြောက်စားပြီးတော့ပြီးပြီးကြောက်ဒီနဲ့ကုံဆုံးပြက်ပြန်နေတာကြောက်ကြရကောင်းဘူးကိုယ်လိုတိုင်းမဖြစ်သူတော်တိုင်းဖြစ်ပုံလေဒါလေးတွေသုံးရင်းမြင်လာပြီမြင်လာတဲ့အခါကျတော့ဘယ်မလဲဘယ်မလဲတာယာရှိပါဦးမလားကြောက်လာပြီပေါ့ကြောက်လာပြီကြောက်လာပြီဝိပဿနာဉာဏ်စစ်တာတဲ့ကိုကယုံနာပေါ်မှာအရေးသုံးရင်းမြင်လာတော့ဒီမှာတာယာမှုတွေလည်းပဲထိုက်တာလည်းမြတ်ပြီးခဲ့ပြီ မာနတွေလည်းပဲကြာတာလည်းကြာခဲ့ပြီသက်ရှင်နေတဲ့အကောင်လေးရှိတယ်ဆိုတာလည်းပဲဒီမှာကျော်ပါခဲ့ပြီတပွဲတို့တပွဲတို့အချိန်ပိုင်းအချိန်ပိုင်းပေါ်ကျော်ပါခဲ့ပြီဟောအခုအဲဒီယုံနာနေမှာလွတ်လို့တဲ့အနေနဲ့ကိုယ်ရဲ့စိတ်ဓမြအားလေးတွေဆက်လက်ပြီးတော့ရှိတဲ့အခါမှာရိတ်ကလေးရိတ်ကလေးကုံဆုံးပုံလေးတရေနဲ့ကုံဆုံးပြောပြတာတွေတွေ့ရပြီးအာဟုဇရာမဟုတ်ပုံလေးကြောက်ဇရာကောင်းပုံလေးဒီသဘောတိုက်ဖြစ်ပုံလေးထပ်ပြီးတော့တွေ့တာဘာဖြစ်လို့ထပ်ပြီးတော့တွေ့ရတယ်လဲဆိုတော့နုနာတော့ထပ်တွေ့ရတာ ခုနလက်ရည်သုံးရည်ရှိတဲ့ဝေကြီးမသိနေတော့လက်ပဲဆုပ်ထားတဲ့လက်ကိုကြီးလိုက်လို့ရှိပြန်ကြိုက်တယ်ကျန်တဲ့အပိုင်းကလည်းပဲဒီမှာလက်ကိုပတ်ထားပြီပတ်ထားပြီဆိုတော့ဒီမွေးမဆန်းတဲ့ဟောမလုပ်ရဘူးလေကျန်တဲ့လက်ကိုပတ်ထားတဲ့အပိုင်းအသာလေးရှိတစ်ဖက်ကမိမိရရသုံးမြောင်လို့ဒါတစ်ဖက်ကသုံးပြီဆိုလို့ရှိရင်ဇက်ကလေးဆိုဆွဲလှုပ်ပြီးတော့မှုရံလိုက်ရတယ်မှုရံတဲ့အခါကျတော့မွေဆိုတဲ့တတ္တဝါက ပြောရွတ်ဆင်းသွားလို့ရှိရင်လူမလာနိုင်တော့သေရတဲ့သေသွားတယ်ကြတယ်အဲ့တော့ဓမ္မယုံနာနေပေါ်မှာမရဲဘူးဆင်းရဲဘူးသူတို့တိုက်မှုဖြစ်ပုံလေးကိုထပ်မှပြီးတော့ရှိရတာဟာတစ်သက်လုံးတစ်ဘဝလုံးတစ်တန်မြာလုံးကမိမိရရှိခဲ့တဲ့ယုံနာပေါ်မှာမြဲတဲ့ဒီကောင်းစားချမ်းသာတဲ့အနေဘာမလို့ကိုယ်လိုတိုင်ဖြစ်ခဲ့တဲ့ဆိုတဲ့အနေအစွဲကနာခဲ့အစွဲနာတာတွေကဓမ္မဥကကျိုးလာတော့ပဲ့လည်းမရဆိုတဲ့အတိုင်းပေါ်လို့မမြဲတဲ့အနေဆင်းရဲတဲ့ဒီသူတို့တိုက်မှုဖြစ်တဲ့အနေက အခုမှတွေ့ရတာကိုအခုမှတွေ့ရတယ်ဆိုတော့နုံနုံနာနာသိမရှိဘူးနုံနုံနာနာဖြစ်အောင်ဆိုပြီးတော့အသွေးနာတဲ့ဟာတွေခါနဲ့ပပြအောင်ဆိုပြီးတော့ဆွဲရတဲ့အနေနဲ့ခုနမွေကြီးကိုဆွဲရတဲ့အနေနဲ့ဝန်ထမ်းတွေကိုဆွဲရတဲ့အနေနဲ့ပေါ့အမြဲဘုံလေးဆင်းရဲဘုံလေးဒီလိုပဲတိုက်ပြီးဖြစ်ပုံလေးဆက်လို့ရှိရတာတက်တော့တက်တာရှိရတာကမှအဲရှိတဲ့ခါကျတော့အမြဲတိုင်းလည်းပဲသူကြကြတွေ့ပြီးဆင်းရဲတာလည်းသူကြတွေ့ပြီးဒီလိုပဲတိုက်ပြီးဖြစ်တာလည်းသူကြတွေ့ပြီးအဲအဲ့ဒီသုံးမျိုးတွေကအထူးဆုံးတွေ့တာကတော့ဆင်းရဲတာတွေသိရှိတယ် ပေါ်ကနေလူကြီးဖြစ်ထားပြီးအသက်ကြီးကျနေတယ်လို့လေလုံကန်းထဲမှာဝင်နေရတဲ့ခါကျအသက်ကြီးကျပြီးအသက်အများဆက်သွားမလားထင်ရလောက်ဆိုအဲ့ဒီလိုရှိရတယ်စိတ်တွေ့တဲ့ဝေဒနာတွေပါလေလည်းပဲအဲ့ဒီကကြတော့ယောဂီကလွဲမရှိဘဲနဲ့ကြော့ပေးလို့ရှိရင်မကလည်းတုံဆိုင်သွားနိုင်တယ်တုံဆိုင်တုံဆိုင်ဖြစ်သွားနိုင်တယ်အဲ့တော့အနိုင်မခံအကျုံးမပေးတဲ့စိတ်နဲ့ဘာလို့ကိုကပိုက်သူပိုက်နေပေါ့လွဲလုံးလာဝိရိယနဲ့တခါတည်းအတင်းတွန်းပြီးတော့မှတ်လိုက်လို့ဒီကအမှတ်ပြေသွားလို့ရှိတယ် မခံရတဲ့သဘောလေးမျိုးတွေပေါ့နော်အပြက်နဲ့အပြက်လေးပုံဆုံးပြောပြသွားတယ်သူ့စာကလည်းမခံရတဲ့သဘောလေးမျိုးမှတ်လိုက်လို့ရှိရင်ဟိုဘူဒီဆရာလေးလေးတွေတွေကဓာတ်ထက်တဲ့မြင်ပြီးရခါကျတော့ရှိတယ်ရှိတယ်အပိုင်းနဲ့အပိုင်းနဲ့အပိုင်းနဲ့အပိုင်းနဲ့ပုံပုံသွားတယ်နောက်ပါကျင်းပြီးတော့တက်တော့နေတာတခါလေးရှိကောင်းလာတာတနာရီနှစ်နာရီသုံးနာရီပေါ့လေငြိမ်ကောင်းဆိုတာအဲ့ဒီခါမျိုးမှာတကယ်ငြိမ်ကောင်းတယ်ဥပက္ခတတိပါဠိသုတ်တိတဲ့အလိုက်ကျင့်ရှုကောင်းတဲ့တတ္တမစ္ဆတိသိက္ခာကြောင့်ဖြစ်တဲ့ တတိရဲ့စင်ကြယ်မှုอ่ะအဲ့ဒါမှသိကြည့်ကြတာမုံမုံမောမောလေးတွေကဒါအကုန်လုံးသိနေတာပဲတဏှာကြီးနာကြီးကလည်းစိတ်မထွက်ဖဲနဲ့ကလည်းသိနေတာဓမ္မကလာစိတ်လွတ်ကြည့်တာတော့မှမတော်ဘူးကျူရကျူရအောင်မှစိတ်ကပြန်ပြန်ရောက်နေတာပဲလွတ်ကြည့်လိုက်ပြန်ပြီးတော့စိတ်ကတုံဆိုင်လာလိုက်လွတ်ကြည့်လိုက်ပြန်ပြီးတော့တုံဆိုင်လာလိုက်ပฏิလီယတိဆိုတာစိတ်ကလေးကကျူရအောင်မှခိုကပ်နေတာတဲ့ခွာလို့မရအောင်ကပ်ပฏิကုရတိစိတ်ကလေးကတွန့်နေတာတုံဆိုင်နေတာတုံဆိုင်နေတာ တုံဆိုင်ဆိုတာမကောင်းတဲ့အနေနဲ့အဲတုံဆိုင်တဲ့အနေမျိုးမဟုတ်ဘူးမကောင်းတဲ့အာရုံစိတ်မသွားဘဲနဲ့ကောင်းတဲ့အာရုံမှာစိတ်ကပ်ပြီးတော့တုံဆိုင်တဲ့သဘောလေးဟိုစက်တော်ကမိနဲ့တွေ့တဲ့အခါကျတော့တွန့်သွားတယ်လို့အသိကြီးကတွန့်နေတာနတ်တမတာရိယတိတဲ့မကောင်းတဲ့အာရုံလေးကြီးလွတ်လိုက်ပြီမယ်လို့စိတ်ကမသွားဘူးတဲ့ခက်လိုက်ပြီမယ်လို့မသွားဘူးတဲ့ဟောကိုယ်ထဲမှာတော့ပေါင်းမှုပိန်မှုထိုင်မှုသိမှုပေါ့သိနေကြားကြားသိရလေးဆက်ကြပြီးတော့သိပြီးတော့သိလို့မရဘူးကြက်လို့မရဘူးစိတ်က ပို့လို့မရဘူးတုတ်ထိုင်ဂါရီဖောင်းတာပိလာနှမျိုးတဲ့မှတ်နေရတခါသေးပဲထိုင်တာတိတာနှမျိုးတဲ့မှတ်နေရတခါဖောင်းပိန်ထိုင်ပြီးကြောက်ပြီးတော့တိတာလေးနှမျိုးတဲ့မှတ်နေရအဲ့လိုကျင့်နေတာသိတာသိနေကျင့်သွားတာမာရတရားထုတ်တယ်ဆိုတာသိနေကြည့်အောင်လုပ်တာပါပဲအတုဒ္ဒကာမဂုဏ်အာယုန်သိမသွားရအောင်လို့ကိုယ်နဲ့စိတ်တာဒါတဏှာကြီးခြေခံမို့သိနေကြည့်အောင်လုပ်တာနောက်တော့ပေါ်ရပေါ်ရလေးတွေပေါ်မှာစိတ်ကရောက်လာပြီဆိုလို့ရှိရင်ကာမဂုဏ်အာယုန်စိတ်ကတုံ့ဆိုင်ပြီးတော့ဟောကိုယ်ထဲမှာတော့ရောက်တယ် ကိုယ်ထဲမှာရောက်ရလာလို့တမာတိအားပြလာပြီဆိုလို့ရှိရင်တော်တော်လေးကိုယ်ထဲမှာကျေပြတ်လာဒီဘွဲလေးတွေကကျေပြတ်လာပြီလားသုံးညောင်တစ်ခါတည်းသိတာလားစိတ်နေကျေသွားတယ်လားကိုယ်ထဲမှာစိတ်နေကျေတာကဉာဏ်ကျေတာဟိုအပြင်အာယုကာမဂုဏ်ကတော့တဏှာနဲ့ချက်တာတဏှာနဲ့ကျေတာကိုယ်ထဲမှာကအတိဘွဲလေးတွေကသိတာဉာဏ်ကျေတာတဲ့ဉာဏ်ဤသိကျေလာတာပဲဘယ်လောက်ကြီးကျဲလာလဲဆိုဣရိယာပြညာမိုင်းဒီခါကျဲလာတာ။အော်ဘင်္ဂညာမိုင်းလောက်ရောက်တဲ့ခါကျတော့နည်းနည်းကျုပ်သွားပြီ။ သူလူတစ်ချိန်ကျုပ်သွားပြီအထူးသဖြင့်ဟောသင်္ခါရိပက္ခညာမရောက်တဲ့အခါကျတော့စိတ်ကကျုပ်သွားပြီဉာဏ်ကျုပ်သွားပြီနည်းနည်းလေးမှတ်ရတော့ဒါလေးကစိတ်ကလေးကကောင်းကင်ကပြန်ဝဲနေလို့ပြီးတယ်ပြီးတယ်မှတ်နေရတာစိတ်နဲ့ကျင်းသွားတာအကြာလည်းမရှိအမြင်လည်းမရှိအနာလည်းမရှိဘလုံးပါလေသိတာလေးပဲတခါလဲသိကြကြလေးဒီသိတာလေးကဘယ်လာနေကြလဲဆိုတာလည်းသူကပြောနိုင်သိတာလေးပဲတော့ဒီကြားထဲမှာတခါစိတ်ကလေးကိုကောင်းတဲ့ဒီပေါ်ဒီကိုလေးရှိတဲ့ဒီလွတ်လောဘဖြစ်ပြကြီးလွတ်ကြီးဒေါသဖြစ်ပြကြီးလွတ်လွတ်ကြီး သွားတယ်တော့သွားပြီးတယ်ဒါပေမဲ့သိချင်းပြန်လာတယ်ဘာနဲ့တူလဲဆိုလို့ရှိရင်အဲ့ဒီမှာအဲ့ဒီဖိုက်တာမှာသိကလေးကဟိုပြစ်ပြန်လာလက်နဲ့နဲ့တူတယ်ဘူးမင်းဆိုတာပေါ့လေအော်စတြေးလျမှာတိုင်းရင်းသားတွေအသုံးပြုတာဟိုတုန်းကလည်းဟိုပြည်သူတို့ဖြစ်မှလည်းပဲနေရတယ်လက်နဲ့နေအသုံးပြုတာရှိပါတယ်၄၅ပြည်သူစောင့်ပြီးတော့ ပြစ်လိုက်လို့ရှိရင်ကကုကြီးလဲဆိုတော့ပြစ်ကွင်းကိုထိပြီးတော့ကိုပြစ်တဲ့ပုဂ္ဂိုလ်ရဲ့နေရာကြာရောက်ပြစ်ကြံလားတပြစ်ကြံလားလက်နဲ့တစ်မျိုးအဲ့ဒီလက်နဲ့တစ်မျိုးနဲ့ပြစ်တယ်စိတ်ကလေးကလည်းပဲကိုယ်လုံးကြည့်တဲ့ဒီလို့ကြည့်အိမ်လို့ကြည့်မိသားစုလို့ကြည့်လို့ကြည့်သွားတော့ပဲချက်ချင်းပြန်လာတယ်လို့ကြည့်ချက်ချင်းပြန်လာတယ်နောက်တော့လို့လို့မရဘူးဒါလည်းကြည့်ရကြည့်ရအောင်မှစိတ်ကလေးကကတ်အတိလေးကြီးဆိုတဲ့ကတ်နေတယ်တွန့်နေတာ ဆက်လို့မရတော့ဘူးတဲ့အဲ့ဒီဘက်မှာငြိမ်ကောင်းဆိုတာတကယ်ငြိမ်ကောင်းပဲအဲ့ဒီငြိမ်ကောင်းလေးတွေကရောက်ပြီးအောင်သိရှိတာကိုသိနေကြတာကိုတွဲတတ်တယ်အဲ့လိုတွဲနေလို့ရှိရင်လည်းပဲအဲငြိမ်ကောင်းမှတွဲလို့ရှိရင်လည်းဒါလည်းပဲတွင်းရတာတကယ်ဆိုရမယ်ဥပ္ပခါနှင့်သုတိုက်နှင့်လေးခြင်းသံခေါ်သည်သို့ ရှုမှကောင်းစေသာယာစွဲသိရနေသည်သို့သာယာပေပြကိုယ်တိုင်းမှာသိရတိုးတက်သည်